အရှိတရားရဲ့အတိတရားရဲ့တတိတရားရဲ့ဒီနေ့ကဝိပဿနာဥစားပေးပြီးတော့နှလုံးသွင်းကြရအောင်အရှိဆိုတာအရှိအမှန်တရားပေါ့အရှိမှန်တရားရှိရင်မရှိတဲ့တရားလည်းရှိအောင်မရှိအမှန်တရားကပြဉ္ညာတိပေါ့ အရှိအမှန်တရားကပရမတ်တိပေါ့အာသူနဲ့လည်းသူမရှိဘူးလားသူနဲ့လည်းသူရှိပါတယ်ယောက်ျားရှိတယ်မိန်းမရှိတယ်ပုဂ္ဂိုလ်တ attva ရှိတယ်ငါသူယောက်ျားမိန်းမလူနတ်ဗျမာသဘောကလထိုင်တပင်တော်တော်လောနဲ့သူရှိနေတဲ့သူတော့ရှိတာဒါပေမဲ့ ရသော်ပြပေးတဲ့ပရမထစက္ခုလို့ခေါ်တဲ့ဉာဏ်ပညာနဲ့ဝေဘာဆန်းစစ်လိုက်အဲဉာဏ်ပညာနဲ့လဲလဲချွတ်ချွတ်ကြည့်လိုက်မယ်ဆိုရင်ပျောက်သွားမရှိတော့အဲဒါကြောင့်မလို့ပြဉ္ညတ်တွေသမုဒိတစ္ဆာမရှိအမှန်တရားသူ့နေနဲ့သူမှန်လို့ မှန်တရားသမုတ်မှန်တရားသူနဲ့နဲ့သူရိုးရိုးလေးပြောရင်တော့ယောက်ျားမိန်းမရှိတယ်ပြောရတာသမုဒိတစ္ဆာနဲ့မှာပညာနဲ့မှာကံနဲ့မှာပေါ့ဒါမလို့ဗုဒ္ဓဘာသာမှာသူတော်စင်တွေဟိုဖះပေးထားတဲ့ဉာဏ်နဲ့ဖះဟောထားတဲ့ဝိပဿနာဉာဏ်မျိုးနဲ့စီစစ်လိုက်တဲ့အခါကျတော့မရှိတော့ဟိုမှာယောက်ျားဆိုတာ 油家不能，不能油价你要不能加，啊！要价企业，年伢生产来，上面母亲的点点多少，都能能扩大大，哎，都能能扩大那里，不挂个来看，就罗不光你撇多，伢伢有猪撇多，油价就哩比较油猪，白白的的的的，啥呢？ အဲ့ဒါလေးတဖြည်းဖြည်းသေးသေးသေးသေးသေးသေးပြီးတော့ဆွေးပြီးတော့ပုတ်နောက်ကျတော့ပုံလေးဖြစ်သွားနောက်ကျတော့မြေကြီးနဲ့တသားလေးဖြစ်သွားမြေကြီးသဘောမျိုးဖြစ်သွားဒီမြေကြီးတရားတို့သေးလို့အလောင်းတွေကထထထထကိုယ်အလောင်းမြေကြီးပေါ်မှာကိုယ်နေရတယ်ဆရာတော်ပေါ့ အပရမတော့ယောက်ျားနောက်ကျတော့ပုဂ္ဂိုလ်ယောက်ျားလုံးကတစ်ခွက်ထားတာနောက်ကျပုဂ္ဂိုလ်နောက်ကျရိုးနောက်ကျပိုင်းတစ်နောက်ကျတော့မြေကြီးလိုဖြစ်သွားဘာယောက်ျားပြောက်ထို့အတူပဲလွယ်အောင်ဥပါရိကလထိုင်ဆိုပါတော့မြင်တွေ့နေရတဲ့ကလထိုင်ငါဘာလဲကလထိုင်ရှိတယ်ကလထိုင် သမုတ်မှန်တယ်။ကရထိုင်ရိုက်ချိုးပလိုက်။ကရထိုင်မဟုတ်တော့ကျိုးပယ်ဖြစ်။အဲ့ဒါမိပိတ်ရှိုးလိုက်။ကရထိုင်မဟုတ်တော့ပြာဖြစ်သွား။ရေနဲ့ဖြောပလိုက်။ရေဖြစ်သွား။လေနဲ့လွှင့်လိုက်။လေဖြစ်သွား။ကရထိုင်ပြောက်ကရထိုင်မရှိဘူး။ပညာတရားတွေဟာတကယ်တကယ်ဉာဏ်နဲ့ဆန်းစစ်တော့ မရှိဘူးဒါတော့ချမ်းသာသလားကလေးကလက်ညောင်းလက်ကြီးချတာအာယုံဆိုင်ဖို့ရည်ကြီးတယ်မိလိုရထားတဲ့ဘဟုတုတ္တနဲ့အာထုတ်ထားတဲ့ဉာဏ်နဲ့တရားနဲ့ကြိုက်အောင်လူဝင်လည်းပဲခတ်ဖြစ်ရတာကိုယ်ဝင်လည်းပဲပယ်ပြရတာမားရင်လည်းပြရတာအဲလိုမားတယ်လို့ပြောဘောတရားတော့မမားပါဘူးဒါပဲလေဘုရား လို့ဟောတာသမဏေတညာကြီးရလို့ဟောတာကြက်ဖတ်ပြီးပြန်ပြောစကလုံးလေးပါလေးတွေပေါ့ပါသွားရင်ပြရပါလူရင်ထက်ပိုရင်ဖြတ်မာရင်ပြင်းသဘောတရားအနေနဲ့ကတော့မညာပုံညာရသည်ရှိမမားနိုင်ဘူးထင်မှန်အဲဒီမဲ့ ခေါ်ဝေါ်လေးတွေတော့နည်းနည်းတရားလေးဒီပါလေးဖြစ်တတ်တယ်ပေါ့အဲ့လိုပြည့်ညတ်တရားဟာတကယ်တကယ်ဉာဏ်နဲ့ဆန်းစစ်တော့မရှိပါဘူးသူ့နေနဲ့သူမှန်အဲ့မရှိအမှန်တရားယောက်ျားတို့မိန်းမတို့ငါတို့သူတို့အိမ်အကြောင်းတစ်ပင်တော်တာတစ်ပင်ဆိုတဲ့သူဟာလည်းသူတစ်ပင်ဟုတ်တာပဲသူ့နေနဲ့မှန်တာ ဟုတ်လိုက်တော့ခင်းဖြစ်သွားတယ်တစ်ပင်မဟုတ်တော့အနောက်ကျတော့မိပိတ်ရှုလိုက်ပြာဖြစ်သွားတယ်တစ်ပင်ပြောက်လာပုံပြောက်လာပရမတ္ထတရားကြတော့မိနဲ့ရှုလို့လည်းမရဘူးရေပြောလို့လည်းမရမြင်တဲ့သူ့လက္ခဏာရှိမယောက်ျားယောက်ျားဆိုတာပညာအယောက်ျားမှာတကယ်ရှိနေတာဓာတ်ကြီး၄ပါး နတရားယုံနဲ့နဲ့ပေါင်းတတ်တာယုံနဲ့ပရမတ္ထတရားရှိအမှန်တရားရှိလဲရှိရမှန်လဲမှန်အယောက်ျားအောင်ရလို့32ခုတော့32ခုတော့ဓာကြီးလေးပါရှိတာဝဏကန္နရတဩဇာကိုထားလိုက်ပါအောင်ဓာကြီးလေးပါနောက်ရိုးစုကြီးဖြစ်သွားတယ်ဓာကြီးလေးပါရှိပိုင်းပိုင်းတစ်တစ်တွေဖြစ်သွားဓာကြီးလေးပါရှိအမှုံလေးတွေဖြစ်သွားဓာကြီးလေးပါရှိ အနုမြမာတော်မှာဓာကြီးလေးပါရှိပရမနုဒီပိုင်းပိုင်းတစ်တစ်ဓာကြီးလေးပါရှိလက္ခဏာမာရသဘောပြောတဲ့သဘောဘုရားသဘောအေးတဲ့သဘောလှူရှားတဲ့သဘောထောက်ကန်တဲ့သဘောယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောဒီသဘောလက္ခဏာလေးတွေဟာပျောက်မသွားဘူး။ပြဖြစ်သွားလဲပျောက်မသွားဘူး။ရေတဲ့မျောလဲပျောက်မသွားဘူး အရှိအမှန်တရားပရိယာဘောတိသောဝါယောဒီသဘောတွေဒီပန်းနေတာရှိတဲ့ရှိနေအနေထဲမှာလည်းရှိတာဘိုးမိုးရွာတဲ့မိုးရွာတဲ့မိုးထဲမှာလည်းရှိတာနေထဲမှာလည်းရှိတာမြေကြီးမှာလည်းရှိတာလူတွေတံမှာလည်းရှိတာပဲတက်တယ်တွေမှာလည်းရှိတာဘယ်လိုမှဖြောင်းလို့မရအဲဒီလိုကချုပ်ရင်းနေရလိမ့်တာမရှိဘူးအဲ့တော့ အရှိအမှန်တရားကပရမတ္ထတရားဒိဋ္ဌိသိယုတ်နိဗ္ဗာန်ပေါ့မရှိအမှန်တရားကသိရတယ်လို့ကျောင်းမှာပြောတတ်တယ်ဘုရားသစ္စာရဲ့ရရရလက်ဆန်းတယ်မရှိပါဘူးအဲဒီလိုသူ့နေနေကိုတန်းနေတဲ့အတွက်မရှိနေတဲ့ 而人民嘛，都不在乎啊，六三九零七老，现在单独，我们就这三个单独，和西，反正这样。ဒီနေရာမှာအရေးကြီးတာကလေပုံပိုင်းခြားပြီးတက်ပြကြတာရောက်ပြီဒီရလေသမီးစားတယ်အမြဲတမ်းတန်တယ် အထုနဲ့လည်းဒီလိုရောက်ပြီးမှရှိတာပဲဘုပ္ပုသတ္တဝါရှိတာပဲဒါနသီလသမထရဲ့အဲ့ဒါပေါ့ဒါနဲ့ဒီလိုဘုပ္ပုသတ္တဝါကြီးအာဟုဝါဒီကတော့လေသီလသမာဓိဝိပညာကိုဒီလိုပြီးတော့ဝါသဝါဖြစ်ရဒီလိုဒီမှာအတူတူအရိယလတ္တတရားသမီးရှားလို့ရတာအဲ့ဒါရှင်တတ်တဲ့နာမပါ အာအကုန်လုံးပြည့်ပြည့်စုံစုံဒီလိုက်တာတော့ဝါသာဖြစ်တယ်ဒီလိုဘုံဘုံဒီစေတနာနဲ့နာမတိရနဲ့သုဘာတိရနဲ့ဟောလူကပုဂ္ဂိုလ်လည်းသိရတယ်ပေါ့တဲ့လူပဲပုဂ္ဂိုလ်လည်းသိရတယ်လုံယုံလူဘောဂုပါလည်းတရားသဖြင့်ရှားရတယ်ပြည့်စုံအဲ့ဒါတွေကိုအာယုပြု တော်ပဏိယလည်းဝါမြောက်ဝန္တာဒီလက်ကလည်းဝါမြောက်ဝန္တာဒီကုတော်လည်းဝါမြောက်ဝန္တာယမရုပ်တည်လည်းဆုံးနေရတယ်ဒါထားလိုက်ပုဂ္ဂိုလ်တ attva အာဟုပြုရတယ်ဒုတိယလူကပုဂ္ဂိုလ်တွေကဖရာတရားသာသာယသမารိတရားဒီပူဇာနေတဲ့ယောဂီတွေပဲပူဇာပုဂ္ဂိုလ်တွေသီလကိုသမာဓိကိုပညာကိုဤလိုပြီးတော့ဘာသာဖြစ်ရမယ် ဒုက္ခဖြစ်တဲ့သူဝေးချထားလိုက်ဘာမရှုံးလို့မရဘူး။ဉာဏ်ကိုသမာဓိကိုပညာကိုပြညိုးပြီးတော့ဝါပြဝါနာဖြစ်ရမယ်။မင်းတို့ကဝါပြဝါနာဖြစ်ရမယ်။အတ္တလည်းဒီလိုလည်းသိနေတာလေဒီလာကိုတာမူရတဲ့ပစ္စည်းရတရားတစ်ခုရှားလို့ရတဲ့ပစ္စည်းဓမ္မိယလာက လူကပုဂ္ဂိုလ်လည်းသီလရှိလူကပုဂ္ဂိုလ်လည်းသီလရှိလူပုဂ္ဂိုလ်လည်းတရားသတိရတယ်မဟာဖလသမ္မတအကျိုးရှိတဲ့အတူကြီးပဲဝမ်းမြောက်ဝမ်းသာဖြစ်စေဘောင်းလို့ချမ်းသာတဲ့ဒီတိပြေတော့မှာပဲအဲ့ဒါကိုယုံကြည်ကြည်နေတာကမ္မကတ္တာပမ္ပါဒေတိကံကံရဲ့အကျိုးမမကံကံပေါ့ကြာကြာနာနာ ပြည့်စုံယုံကြည်ယုံကြည်ပြည့်နေအမမကထာသမ္မာဒိဋ္ဌိညာအခြေခံပဲနောက်မှဝိပဿနာသမ္မာဒိဋ္ဌိကနောက်မှတဲ့အဲ့ဒါဘယ်နေလဲဆိုတော့သမုဒိသစ္စာနဲ့ပြည့်ညံနဲ့ကံနဲ့သူ့ရဲ့တဲ့ဒီပိုင်ပိုင်ခြားခြားလေးပဲသဘောပေါက်ပါ။တရားရည်မှာယောက်ျားမရှိမိန်းမမရှိဘူးသူကတော့မရှိဘူး။စောက်တော်လည်းအဲ့ဒါနဲ့ပြည့်စည်ရဲ့။ သူ့နယ်တဲ့သူကိုပိုင်းခြားတတ်ဖို့လိုတယ်နောက်တစ်ခါသိညာပရမဏသစ္စာသိတာဒီမှာမြာဒါလေးရရောယူကျက်ဘောရားလေးသိညာကိုလည်းသိညာအလျောက်အသုံးချတာပရမကိုလည်းပရမအလျောက်သုံးချတာသိညာနဲ့ပရမစပ်ပြီးတော့လည်းပဲသစ္စာပရိပရာအပ္ပကံတိအောင်လည်းပဲကျူတာ ။ဒါယောက်ျားမိန်းမပြောနေလို့ဒါပြညာပဲပြရ။ယောက်ျားမိန်းမရဲ့တဏ္ဍာမှာဘာရှိတယ်လူပြည်နဲ့ရှိတယ်ဒါတော့ပဲ။ဒါသာသီလသမထနေရာမှာပြညာဆိုတဲ့အာရုံပြုရတယ်။ဒါတော့ပြညာကိုအာရုံပြုအကျိုးကြီးအောင်အဝိပဿနာတရားတော့ပရမတ်ကိုအာရုံပြုဝိပဿနာဉာဏ်နဲ့ဉာဏ်ပညာရအောင် ဒီနေ့ပရမတ်စပ်ပြီးတော့သူဉာဏ်နဲ့သူသုံးလိုက်တော့သံဃာကျင်တဲ့အခါမှာလည်းသံဃာကသံဃာလာလာသံဃာသဘာဝကနောက်တစ်ခါဝိပဿနာဉာဏ်လည်းပါလာတော့ဥစ္စာလည်းပေါ်ဉာဏ်ဥစ္စာလည်းပေါ်ယုတ်လေးချောဉာဏ်ပညာလည်းကြီးမားနောက်ကြတော့ဉာဏ်ပညာရတော့အရိယာပုဂ္ဂိုလ်ဖြစ်ဒါတကယ်လို့ကြည်တာပါလို့ အဲ့ဒါကိုလည်းဒီစပ်ပြီးတော့ပြတတ်ဖို့ရေးကြည့်တယ်အစ်တလုံးအမြတ်ဆုံးဘယ်ရဘုံညာနောက်မှကြည့်တာဘယ်ရဘုံညာမရသေးဘူးပြည့်တဲ့ပရမတ်စပ်ပြီးကြည့်တယ်အပြင်းနဲ့ပရမတ်စပ်ပြီးလည်းအစိုးရပရမတ်ပရမတ်တဲ့ကြီးချောက်ပြောနေဒီနယ်တဲ့ဒီပုံခဲတဲ့အကုန်ချောက်ပြီးတော့ဒီမိမမီဘူး အဲ့တော့ဘိုးလုံးသိကုန်တော်လို့ရှိတယ်တဖြည်းဖြည်းနဲ့ပုဂ္ဂိုလ်တ attva ကံကိုတဖြည်းဖြည်းပယ်ရရောက်မေတ္တာပို့ပြမလို့ဘူးဘာလို့ဒီလိုဖြစ်တာဒီလိုဆိုရောက်ရောက်ရောက်ရောက်ရောက်ရောက်ပါရောက်သွားတဲ့အခါကျပါကိုမကူကလည်းယုံနာမယ်သိစ္စာနေလည်းယုံနာမယ်ပါသူနဲ့အဲ့လိုသူဆိုရင်တော့ဒီမှာဘူးဒီမှာဘူးဒီကလေးစောကိုင်းတော့ပြန်သွားမှာ မိဘကိုမိဘလိုယူကြရတယ်လုပ်ကြရတယ်ပြည့်ပြည့်စုံစုံယူကြရတယ်ဘုရားတော်ကထားရတယ်ဒီဝါဒနာကိလေသာအဲ့ဒီလိုနဲ့ပွဲပြီးတော့မသိဘူးစပြီးမသိတဲ့အခါကျဒီနေ့နယ်မှာပရမတ်တေလာဘုံဥပဒနာတော်ကိုပြောဥပဒနာဣစာရိဣစာတယ်ရတဲ့ရတဲ့ဒါနကံတွေသီလကံတွေသမထကံတွေဥပဒနာကိုအထောက်ပံ့ပေးမယ် ကုသိုလ်ကောင်းမှုကံဆုံးရှုံးသွားမယ်အပြည့်ဒီစားပါလို့ရှိရင်ဒီကလည်းဆရာသမားတွေဘုရားတရားသံဃာပြုရဆရာသမားတွေစော်ကားတယ်ပြီးတော့ဖြစ်နေတယ်အဲဖြစ်လို့ရှိရင်တော့ဘယ်သွားမှာဘူးကြည့်သွားလိုက်အဲကြောင့်မလို့မရှိအမှန်တရားပြည့်ရသမုဒိသစ္စာနဲ့မှာလည်းပဲအနာဂတ်ဒုတိယဂုဏသမဏဂုဏ တို့တဲ့တို့အောင်ကောင်းတဲ့ပါအောင်ကြည့်တဲ့ကြီးအောင်ဆောင်ရွက်ကြရမယ်ဆောင်ရွက်နိုင်ရမယ်ပြောချင်တာဒီကပရမတ်နယ်ကိုပြောချင်တာအရှိအမှန်တရားကပရမတ္ထသစ္စာသိစေသိယုံနိဗ္ဗာန်ပရမတ္ထတရား၄ပါးအဲဘုရားရှိတဲ့သင်္ခါရပုံတွေကိုဂုံတိရတယ် အဲ့ဒီအရှိအမှန်တရားဩဒါယုဒီပဲဒါနာဒီပဲဒါကြောင့်ဒီပဲဒါယုဒီပဲဒီတရားတွေဟာဒီကြောင့်ဒီကြောင့်ဒီအကျိုးတရားတွေဖြစ်တာပဲဒါပြတ်ပါရသံဃာတိပြောင်းပြန်စတရားပဲပေါ့ပြီးတော့တတ်နိုင်တယ်ဗျအရှိတရားတွေဟောတဘာဝကြောင့်ကျိုးတွေတဘာဝဆိုတာတဘာဝလက္ခဏာပေါ့ အဲဒီသဘာဝလက္ခဏာတွေဖြစ်ပြနေတဲ့သင်္ခဏသဘောပေါ့အဲဒီပရမတ္ထတရားတွေအနိစ္စဒုက္ခအနတ္တလက္ခဏာတွေသဘောတရားတွေကြတော့အာမေညလက္ခဏာပေါ့သဘာဝသင်္ခဏအာမေညအတိဒီကိုကိုကိုကိုကိုကိုပါဘူးလားအရင်ရောက်တော့လို့ရှိရင်ယုတ်နေတယ်ဖြစ်ပြနေတာကြည့်ရနောက်ဘုံကနောက်ဆုံးက ရုပ်ရုပ်ကတော့ဒါပဲအဲ့ဒါကိုဆရာတော်ကြီးအများကြီးအောင်ရှင်းပြတယ်ဓမ္မဓမ္မပရိသတ်ရဲ့ပြည့်စုံပရိသတ်ရဲ့နာနာဥပဒေရဲ့ဘုရားပြဟာဒီတော့ဘောဓိတုနာရပိတုနာတုနာတုနာနုနောပပိတရုမဘောပိတောခဏစသည်အဖြစ်အဲ့ဒီလိုလည်းပဲကိုတတ်နိုင်တော့ပေါ့မတတ်နိုင်တာအားပေါ်ဗျာတတ်နိုင်တော့သိအားပထမသိမှာသုတမယ ဥဒ္ဓမယဆိုတာကတရားအားထုတ်လို့ပြီးတာမဟုတ်ဘူးသင်တတ်လို့ပြီးတာသာဝတိဖတ်ပြီးပြီးတာတရားနာလို့ပြီးတာဥဒ္ဓမယပြီးတော့ဘယ်လိုများညာတပညာလည်းမှာပါသိအောင်လို့မသိလို့မရဘူးလူကလောကရောက်လာတယ်ဆိုတာညသမာဓိပညာတွေကိုသိတော့အောင်တန်တဲ့သိညာပညာရအောင်ကျူးတတ်နိုင်မှလူပြရကျူးတတ်မှာဘူး ဒီဘောရဲ့တန်ဖိုးဟာယာတုပိရှိတယ်မဟုတ်ပါဘူး။ချမ်းရံတွေလည်းမဟုတ်ပါဘူး။ရိုးရိုးတွေလည်းအဓိကမဟုတ်ပါဘူး။သောဘောလမတာလည်းအဓိကမဟုတ်ပါဘူး။ဒီဘောရဲ့တန်ဖိုးဟာယတမာတိပညာပဲ။အဲ့ဒါတို့ဆုံးလိုက်တော့မင်းရဲ့ပညာရဲ့အောင်းလို့မယ်။အဲအဲ့တော့ဒီမရောက်သေးတာတော့မှပြီးတော့မတရားတွေကိုသိဖို့လုပ်ကြည့်ပဲနာနေပဲအကြောင်းတွေပဲအကျိုးတွေပဲ။ အရှိအမှန်တရားတွေကယုတ်တင်ဉာဏ်ပါလားခန္ဓာနဲ့ဆိုတော့ခန္ဓာ၅ပါးပါလားအဲ့ဒါဆို6ပါး6ပါး7ပါးဒါနဲ့ပြောတော့18ပါးအကုန်လုံးမသိကြထားပါဘူးတတ်နိုင်သလားယုတ်နိုင်သလားခန္ဓာ၅ပါးတော့သိအောင်ကြိုးစားဒီလိုရှင်မသည်ဆရာတော်ဘုရားကြီးကယုတ်တင်ဉာဏ်တွေအကြောင်းတွေကျိုးတွေနဲ့အိသဒုက္ခအနတ္တတွေပဲလို့တေးသေးချာချာသိရင်အဲ့ဒါဉာဏ်ပရိညာအိသပြီးပါတယ်အထုလို့ရပါ အရာကြီးပြီးမှခုနှစ်ကြိမ်သိမှမဟုတ်ပါဘူးဒါကတော့တတိယတိလိုက်စားကောင်းတာပဲသာသနာပြုဖို့မလိုက်စားနဲ့မဆိုလိုပါဘူးကြည့်ရဲကိုယ့်ဘက်ကတတိယသုံးဖို့ကိုအောင်လိုက်စားကောင်းတာသူကလည်းအတိတ်ကြည့်တာတော့ကြောင်းမျိုးမျိုးကြောင့်ဒီလိုအဲ့တော့ကျဲကျဲပြတ်ပြတ်မလိုက်စားနိုင်တကယ်အရှိမတရားတွေကယုတ်တည်နေပြီပဲဒါလိုပြောရင်စိတ်စိတ်တည်းယုတ်နေပါပေါ့ ရုပ်သံသနေနဲ့သိရောရုပ်ဒေတာနေပဲဟေသုကြာယုတ်တိတာနာရုပ်ဒေတာနေပဲအဲ့ရုပ်ဒေတာနေကကြောင်းအားလို့ဆိုအကျိုးဖြစ်နေတာပဲကြောင်းနေလည်းဖြစ်နေတာပဲကျိုးနေလည်းဖြစ်နေတာပဲအကုန်လုံးနိစ္စဒုက္ခအနတ္တတရားတွေပဲဟေယညနာနာဝိရဏမှာလက်ခံတဲ့သဘောပေါက်တယ်ဆိုရင်ဉာဏ်ပရိညာကိစ္စပြီးပါတယ်အာထုလို့ရတယ်ခြေဝိအများကြီးချောက်တယ်မှမဟုတ်ပါဘူး မတရားမှုလို့ဆိုလိုပါဘူးသူရဲ့ပေါ့ကိုတင်းအားလုံးလို့ရတဲ့အပိုင်းကိုတော့ဒီတိုင်းနေတိုင်းလည်းပဲဒီတိုင်းမှာဟောပေးနေတယ်လက်မှပြောင်းလို့တစ်ချက်သုံးလာရင်ဟောတာဓာတ်ပရိညာတွေဒီတိုင်းလုပ်ပေးတယ်အဲ့တော့ဒီတကပရိညာအဲ့ဒီအရှိမန်တရားတွေတတိနဲ့ပြုံလည်းမဟုတ်ဘူးတတိနဲ့ပွားများတဲ့ अति අපේ මාලා දෝජාර අපේ ආර්ථික පොළාසටි උදලෝ යෝජනාලා ආනේරේ දදීනේ ආ පවනේ දදී යෝජන ආනේරේ දදී ඉතලා ඔබලා ත්‍යාවාර ආ පවනේ දදී ඉතලා ධම්මා ත්‍යාවාර දදී ආනේරේ දදී සරා දුමාසා බිය ලීලා ගාදා අසුගාදා යෝජියා ပိုင်းလျောက်တော့အားနည်းသေးတာပဲဒေသနာတော့ထားတာပဲဒါပဲလေလို့တတိအားမကောင်းတော့ကောင်းတဲ့ပိန်ထဲတော်မှဇက်တိုင်းမမှတ်နဲ့ဟောနာပိန်ထဲတစ်ချက်တစ်ချက်မှပြစ်ကလွဲ့သွားတိတ်ကြီးကြီးရဲ့နောက်တစ်ခါလုံးလေးပါရဲ့လွတ်ပြီးတော့မှတစ်ခါပြန်မှမှတ်တယ်လို့လည်းပဲအချို့ကသိုးပေါ်တယ်ဟောင်းနေဆိုတဲ့အဆို ပိန်နေဆိုတဲ့အဆိုအဆိုကအဲ့အဆိုဝေါ်ဟာရပြည့်ညတ်ကိုပတ်ဖို့သင်ပေးတာမဟုတ်ဘူးအဲ့ဝေါ်ဟာရနဲ့သတ်မှတ်ထားတဲ့တကယ်ထုတ်ချတဲ့သဘောလေးကျင့်လုပ်တဲ့သဘောလေးကိုခေါင်းတယ်လို့ပြည့်ညတ်ပြီးနောက်ဆုံးတဲ့သဘောလေးကိုပိန်နေဒါဘာသာနဲ့ကိုယ်ဘာသာနဲ့ကိုယ်ဘောရလို့ဆိုပြီးတော့ဘာဖြစ်လို့အဲ့ဒါလေးကိုသိအောင် ဒါအာနာပါနသဘောလိုပါပဲသူကနှောက်မှတည်းကဗိုက်တာဒါလည်းပါဘာရောဓာတုပဲတိအောင်ပါသူတို့လုပ်တာလေအရှိအပံကိုသိမှပရမတ္ထတရားရုပ်တည်တဲ့ကိုိတရေတိတိတရေတိတိတရေတိတိတရေတိသိအောင်ရိုးရိုးပြောတာသူစာရပြောမယ်ဆိုရင်သဘောသဘာဝကိုသိအောင်သူက အဲ့ဒါကိုသဘာဝလက္ခဏာလို့သင်္ကိုတိတသဘောသင်္ကိုတိတသဘောလေးတွေပါတယ်လေဒီဖောင်းတဲ့ပင်လေးဆိုသူရှားတဲ့သဘောယောက်ျားမိန်းမဆိုဘိုက်ကိုကြတာတိတတာဒီကရှိမှန်ကပါလေဆိုတော့ရှေ့ကျုပ်လိုက်နောက်ကျုပ်လိုက်ကျုပ်ရှားတဲ့သဘောအဲ့ဒီဝါယောဒခေါင်းဆောင်တော်လဲအဲ့ဒီဝါယောဒနောက်ပထဝီကိုတေသောအာဘော ခါရပါဘူးလားမစားဘူးလို့ပြောတော့အဝုလို့ဘောကဘက်ပါလို့ပြဝါရောပြောရင်သတ္တရောဒီရောအာဘောပါဒီတရားနဲ့လက်ရကိုယ်ရရတဲ့တရားကိုမိုးလာပြီးတော့အမ်မပူမြောင်လာလို့ဒါလည်းလက်ထတရားပဲတစ်စိတ်စိတ်လုံးပြုပြီးတော့ဒီဒီနေနဲ့ဒီဒီကျတော့ အကျိုးသားပြီးပြောတာဘိုးဝါလာဖြစ်အဲတော့အားလည်းတော့သူဖြစ်တာလည်းတတ်အယောဂီတို့ကြားကြရတာမျိုးအဲဘာဝလက္ခဏာပေကိုတိကသဘောကိုအရင်သိအောင်လုပ်ရပေကိုတိကသဘောကိုစာပေမှာလည်းသင်ပြတာပဲအပရဝိပရမသဘောရှိတဲ့ပြောတဲ့သဘောရှိတဲ့ အတေသောဆိုပူတဲ့သဘောအေးတဲ့သဘောဘာယောဆိုတာလည်းကြားတဲ့သဘောဆောက်တဲ့သဘောအာဘောဆိုတာယူကြည့်တဲ့သဘောပွင့်ကြည့်တဲ့သဘောဒါစာပေတင်တဲ့လူတွေကုန်ကြည့်တာပဲဒါတော့ကအများကြီးကြည့်အဲ့လိုသိတာစာပေတိကြမယဉာဏ်လို့ခေါ်တယ်အခုသိစေဉာဏ်ကဘာဝနာမယဉာဏ်အများကြီးကျယ်ကျယ်ပြန့်ပြန့်တော့အသိတိုင်းဘောဘောစာမပတ်တာဒါပေမဲ့လက်တွေ့ဟောပြတဲ့ လက်အခုဖောင်းရင်အခုအဲ့ဒါကိုပစ္စုပန်တဲ့တဲ့ဒါပေမဲ့ပြောရင်ပစ္စကယုံတယ်လို့ပြောတာပစ္စကအခုပစ္စုပန်အခုဖောင်းတာအခုဖောင်းတယ်လို့ပြီးပိန်တာကိုပိန်တယ်လို့ပြီးအာဖောင်းတယ်ပိန်တယ်ဆိုတာပြည့်ညက်ကြီးပဲသူကပြောတယ်ပြည့်ညက်ကြီးပဲလို့ပြောတဲ့ပုံစံကတကယ်အလုံးမလုံးတဲ့ပုံစံကပြောသမားတယ်တကယ်အလုံးလုံးတဲ့ပုံစံက ပရမပြည့်ပြည့်နောက်ကြပရမရောက်မရောက်ပါနဲ့တားလို့မရရောက်ကိုရောက်ဘာဖြစ်လို့မရောက်လဲဆိုတော့ပေါရုံးပြီးလို့လုပ်တဲ့သူကတော့ဘယ်ရောက်ဘိုးတာသွားလိုက်ခဏတစ်ဖြုတ်ဈေးတာသွားလိုက်ခဏတစ်ဖြုတ်ပုံညိခဏတစ်ဖြုတ်ဒီညိခဏတစ်ဖြုတ်ဘာမှအထင်ရအောင်လို့ပေါရုံးပြီးတွေပေါရုံးပြီးတမားကတော့ဘာမှမသိဘူးအပိတ်ဆုံးကြတော့စာအုပ်မှကျန်တိုင်တာအပြည့်နဲ့ကြီးပဲ ရန်တညင်းဖို့ပဲသိဘူးလားတကယ်တော့မလုပ်ဘူးအဲ့ဒါရေရှည်လုပ်တဲ့အခါကျတော့လာနဲ့နှစ်နဲ့ဟာပဲရေရှည်တစ်ခါလဲကျူးသားတပ္ပထာလဲကြိုင်ကျူးသားမိကုံတော်စိတ်ရင်လို့ဘာဖြစ်မှာလဲအလုံးကြီးအလုံးဆင်းနေတာပဲလက်ညောင်းနေအလုံးမလုံးတဲ့ပုံစံအာလူတကယ်ပရိစေရင်ပရိရေကိုစိတ်ကြံပြီးသိတာဖဲ့ရအောင်ပေါ့အဲ့ဒါမလုံးလည်းမလုံးဖဲ့တယ် သမထတည်ရလိုက်ဝိပဿနာတည်ရလိုက်လို့ပုံပြအဲ့တော့ပထမခေါင်းနဲ့ပိန်နဲ့မှတ်တော့ပြည့်ညက်တယ်ပဲမှတ်ခေါင်းနဲ့ပိန်နဲ့ခေါင်းနဲ့ပိန်နဲ့ဒီလိုရှင်လက်ဆရာတော်ဘုရားကြီးဆောင်တယ်မှာဒီဒီထဲမှာငါကွာတယ်ငါရက်တယ်ငါထိုင်တယ်ငါ့ကိုထက်လို့ခေါ်တာဒီချိန်ကမှပညာမလာသေးဘူးလေလေလိုတွေ့နေတယ် မြောက်ကိုဆော့နေတဲ့စိတ်ထိတ်ထိတ်ရုပ်ပဲရှိသေးတယ်။ရောက်ကအရေးမနေလို့စိတ်ကအရေးမနေဘူးတရားနာရင်တော့ဟိုရောက်ပြီးရောက်ရောက်။အဲ့ဒါတိုင်းရင်းနဲ့ဘောင်းတဲ့ပြင်မှာဘောင်းပင်မှာရှိတာမျိုး။ဟိုဘက်သွားဒီဘက်သွားတော်လေးကြမှာဘောင်းပင်ကြရောက်လား။အာစိတ်ကူးခြင်းဒီဇာတ်တန်းနေတဲ့ရောက်နေဇာတ်လိုက်မင်းသားပဲဖြစ်နေအဲ့ဒါနဲ့ထိတ်ထိတ်ကိုအဲ့ဒါကိုဘာဝနာဒါနသီလဘာဝနာအကုန်လုံးဟာ ဘဝသာသာလုပ်လို့ရဘဝသာသာနဲ့မနစ်မနာဖြစ်ကြကံလုပ်ရင်တော့အကျိုးနည်းတဲ့ဒါနသီလပါအောင်လည်းဖြစ်တယ်တကယ်လေ့လာပြီးတော့ဒါနကိုလည်းအကျိုးပြုအောင်သီလကိုလည်းအကျိုးပြုအောင်ဘာဝနာနဲ့အကျိုးပြုအောင်လေ့လာပြီးကြိုးစားရင်ဒီတဲ့နဲ့ဒီလိုသာသာဆိုဒီလိုများဒါနတွေရတယ်ပါရမတတိအမှန်တိုးကြီးတဲ့ဒါနတွေဖြစ်မယ်ပါရီနောက်တဲ့ဒါနတွေဖြစ်မယ်သီလဆိုရင်လည်း သမထဝိပဿနာကိုအမတ်တထောက်ပံ့ပေးတဲ့အိန္ဒြိယတောင်ဝရသီလပါဠိမောဟရိမလည်းလုံပါပေါ့လုံလုံတဲ့နေရာမှာထိုက်ရိုက်ထောက်ပံ့ပေးတာအိန္ဒြိယတောင်ဝရသီလဒီဌာနပေါင်းနေရာကိုစိတ်ကိုကြည့်တဲ့ထိတ်တယ်ဘာဝနာဆိုရင်သမထဝိပဿနာရောဒုသာမောမြအထုတ်တယ်အမာရိပြေကြရရတယ်ဘာဝနာမျိုးဖြစ်သွားတယ် အဲ့ဒါမျိုးအရှိကိုတတိတရားနဲ့စောင့်ပြီးတော့အရှိဆိုတာယုတ်ကိဏ္ဍနေပဲဖောင်းလိုက်ပင်လိုက်ပြင်းလိုက်ကြားလိုက်နားလိုက်ရှားလိုက်ဆိုယုတ်ကိဏ္ဍနေပဲအဲတတိနဲ့စောင့်ပြီးတော့ရှုမှတ်မယ်ဆိုလို့ရှိရင်သူကမှတ်တာကိုကြည့်လိုက်တင်ညာကြီးနဲ့တင်ညာပွားမှပညာများတယ်တင်ညာခုနှစ်ပါးတော့ဘုရားဟောတယ်ဥပ္ပမာအများကြီးဟောတာ နေချာတင်ညာဒုက္ခတင်ညာအနတ္တတင်ညာအသုဘတင်ညာမတဏတင်ညာအာရိတိကုလတင်ညာသဗ္ဗလောကေနဗိတိတင်ညာအာအများကြီးတင်ညာဝတ္တပါတို့မှာဒါမျိုးဆောင်းမျိုးခုနမျိုးတို့သူကလည်းသူတတ်တယ်သင်မသေးနဲ့တရားဓမ္မကိုမတ်တင်ညာလေးပွားတာတော့မှအမှန်တန်ရိုးကြီးတယ်လက်ပြီးသားလေးပညာနောက်မှရင့်ကျက်မှဖြစ်ရတယ်ချက်ချင်းပညာတတ်မှဖြစ် ဒါပိုင်းမှာတော့တင်ညာတော့ပဲဖြစ်သေးတာဘောင်းနေပင်နဲ့ဘောင်းနေပင်နဲ့ဟာတော့ကျတော့ထိုင်နေထိတယ်ထိုင်နေထိတယ်ဘောင်းနေပင်နဲ့ချင်းပြေသလိုမှတ်သွားတာသင်ရှားရသင်ရှားရဟာဒီကြားလဲမြင်လဲမြင်လဲမြင်လဲကြားရင်လဲကြားတယ်ကြားတယ်ကြားတယ်အနာရင်လဲနားတယ်စိတ်ကူးလဲစိတ်ကူးလဲစိတ်ကူးတယ်အာဝန်နာရင်လဲဝန်နာတယ်ဝန်နဲ့လဲဝန်နဲ့တယ်တဏှာတွေကိုစိုက်ပြီးတော့မှတ်နေတာမဟုတ်ဘူး ဝိပဿနာယာနိကကိုပြောနေပါတယ်ဒီလိုရှင်မကြီးဆရာတော်ဘုရားကြီးနဲ့ရှိမှတ်တဲ့နည်းတဲ့တယ်ပြောရင်မညပုံညာရမယ်နည်းနိဗ္ဗာန်ရောက်မယ်နည်းကျင်းတယ်မညပုံညာရမယ်နည်းအဲ့ဒီနည်းကိုဘယ်တော့နှလုံးသွဲမို့ကြိုးစားဖို့လိုတယ်ကျန်တာတွေလည်းသူကလည်းသူရမှာပေါ့ဒါဒီနည်းသူဟာလည်းသူပဲတို့တိတာကိုပြောတာအဲ့တော့ ဘောရဘောရဘောရရှုမှတ်အောက်ပင်မရဲတဲ့စိတ်ကူးစိတ်ကူးတဲ့စိတ်ကူးတဲ့စိတ်ကူးတဲ့မြင်တယ်မြင်တယ်မြင်တယ်ကြားရတယ်ကြားတယ်ကြားတယ်ပရမတော့သဘောပေါက်တယ်တော့အာသမာဓိရအောင်တစ်ခုလက်ရှုရတာသူကအပုံလိုက်ရှုဘောရဘောရထင်ရှားရထင်ရှားလိုက်ရှုရတယ်ဒါတော့ဒါတော့သဘောပေါက်ဖို့ဗျာဘယ်လိုဟိုတော့ဟိုစမ်းဒီစမ်းလျှောက်စမ်းရေးတာမျိုးလိုလျှောက်သွားပြီးလျှောက်စမ်း ဝေဘာရေးဒီကံရေးကခံများများတကယ်လို့တော့မဟုတ်ဘူးနောက်မှတကယ်လို့တဲ့ဘက်ကနောက်မှရောက်ပထမတော့ဝေဘာရေးဒီကံရေးလောက်ကြီးချောက်များတယ်ဘာလို့လို့တမာတိရလဲတမာတိလောက်ပဲအလေးမြတ်ထားရတော့ဝိပဿနာဆိုတာပညာပြဋ္ဌာန်းတာတမာတိပြဋ္ဌာန်းတာမဟုတ်ဘူးတမထနဲ့မဉ္ဇဏ်ကိုလည်းရတာမဟုတ်ဘူးဝိပဿနာနဲ့ရတမထကိုပယ်တာမဟုတ်ဘူးသူကလည်းသူကောင်းတယ်လိုရင်းကိုပြောနေတာနော်ဆိုတော့ အဲ့တော့ပေါ်ရပေါ်ရလိုက်မှတ်တာဟာကြာတော့ဝတ်ပေါ့ဟိုဝတ်ပေါ်လိုက်ပါလေမြင်နေတယ်ကြာကြာကြာတယ်မှတ်တယ်ကြာနာရနာရတော့ကြောင့်စိတ်ကူးရဲ့စိတ်ကူးတယ်တော့ကြောင့်အောင်ရအောင်လည်းရရရရတယ်အကုန်လိုက်မှတ်တယ်စိတ်ကိုအလုပ်ပေးတဲ့နေရာမှာဝိပဿနာအမတန်အကွက်စိတ်လိုက်နာရင်ပေါ့ဗျာလိုက်နာရင်တော့ဘာမှမသိဘူးတကယ်ဟိုပဲရုံရုံကြည်ကြည်နဲ့လိုက်နာမယ် တို့ပုထုဇဉ်တွေရဲ့စိတ်ကိုလက်ချင်းများမဖြစ်အောင်အလုတ်ပေးထားစိတ်နေတာပဲအလုတ်ပေးတရားကိုသင်္ချာနာသင်္ချာနာဆိုပြီးတော့ချမ်းမြေ့ဆရာတော်ဖရာကြီးခဏခဏသတိပေးလုတ်ပေးတရားကို၃ရက်၄ရက်နာအရေးကြီးတာလုတ်ပေးတရားနာတာဘုသူရတွေကအော်တိုင်းဘုရနားရတဲ့လူကပေါ်တော့အရေးကြီးတာဘုသူရဘုသူရရှိတာရှိတာပဲလုတ်ပေးတရားပုံကြီး ဘလို့လုပ်ရမယ်ဆိုတာကြာကြာနာနာသိမှာအစာကောင်းမှအနောင်တည်ကြထိုင်တော့ထိုင်နေတာပဲဟောက်တဲ့ပိန်နဲ့ပဲမှတ်ဘာမှမတ်တတ်ဘူးဟောက်တဲ့ပိန်နဲ့လည်းပဲစကလုံးကြီးမှတ်ဆိုတာထိုင်နေပြီးတော့အောင်ထိုင်တာထိုင်တာပဲကုသိုလ်ရရတော့ရမှာပေါ့ညာညာပြတော့မရဘူးလို့မကြွန့်ကျင်မရဘူးအမေဟင်းချက်တာကိုကြည့်ပါလားကြွန့်ကျင်မှကောင်းတာမကြွန့်ကျင်တော့ကြက်တော့ကြက်တာပဲစင်ချောင်း အဲ့ဒီလိုပဲဝိပဿနာအထုတ်တဲ့အခါမှာပုံရေးကြည့်တယ်ဒီနေ့မှဒီကြာကြာနာသဘောမပေါက်လို့ရှိရင်အယူတော်ဖြစ်တယ်ဘာလို့ဆိုတော့ဒိဋ္ဌာတွေမှာလက်စစ်သာကိုဘာမှလုပ်ရတော့အဲ့ဒါစိတ်ကူးရင်တော့မှတ်ပါဆိုတော့မမှတ်ဘူးတချို့ကထိုင်စိတ်ကူးရင်အောက်မရတစ်ချက်တစ်ချက်လောက်မှတ်ပြီးစိတ်ကူးရင်အဲ့ဒါအယူယောဂါရှာတာနဲ့ဒီပဲနောက်ကြတော့ကြောင်းတော်တော်ဖြစ်ပေါ်ယူပေါ့ ထားပြီးစိတ်ကူးနေလဲစိတ်ကူးညလဲစိတ်ကူးခဏခဏစိတ်ကူးစိတ်ကူးတာလဲစိတ်ကူးတွေကိုဝိညာဉ်လျှောက်ဘူးပထမတော့တရားလိုဘာလိုနောက်ကျတော့ကာမဂုဏ်ပဲရောက်အဲ့ဒါအကျင့်ပါသွားထိုင်နေတဲ့စိတ်ကူးသူလမ်းသွားရင်တော့စိတ်ကူးတယ်အဲ့ဒီစိတ်ကူးတွေကိုဖြတ်တောက်နိုင်အောင်လို့ဒီလိုရှင်မအစီဆရာတော်ကြားရပေါ်ရပေါ်ရမှတ်တိတ်ကောင်းဒီလိုရှင်ရွှေတော်ဘုရားဆရာတော်ကြားကြီးပြောတယ်လို့တိတ်ကောင်းတာပဲ သိကောင်းတာပဲအရန်ကောင်းတာပဲလို့ပြောဘာဖြစ်လို့လဲဆိုတော့လက်တွေမှာထိမိလုံးအားကြီးဟာမနေဘူးဟာချက်မရှိဘူးကိုယ့်ဘက်ပေါ့ပြီးပြင်းရတော့ဟာမှာပေါ့ပြောတဲ့တိုင်းတိုင်းတိုင်းဟာချက်မရှိဘူးဟောတဲ့ဗိဓမတ်အနေနဲ့စိတ်ကူကဝင်စိတ်ကူတယ်စိတ်ကူတယ်စိတ်ကူတယ်စိတ်ကူတယ်စိတ်ကူတယ်စိတ်ကူတယ်နင်းနေရင်မှတ်လိုက်ဟောစိတ်ကူတာဆက်မကူတော့ပျောက်သွားဟောတဲ့ဗိနဲ့ပြန်မှတ်လိုက်ဟောတဲ့ဗိနဲ့ပေါ်မှာကြီးပဲစိတ်ကရောက်တဲ့အခါကျတော့ အဲ့ပညာတွေဖြည်းဖြည်းဟွာဟွာဘိုက်ကြီးတို့ငါမှတ်တာဒါတွေမသာတော့လှုပ်ရှားတဲ့သဘောလေးမှတ်သိတဲ့သဘောလေးလှုပ်ရှားတဲ့သဘောလေးမှတ်သိတဲ့တစ်ထက်တစ်ထက်တည်းကြာအာယုန်နဲ့မဆိတ်တစ်ထက်တစ်ထက်တည်းကြာအဲ့တော့ကျေးဇူးတော်ရမစီဆရာတော်ဘုရားရဘယ်လိုဥမာပေးလဲဟိုကြောက်ကပယံကြီးတို့ကြောက်နံရံကြီးတို့ ရေပြော့ပြော့နဲ့ရှွတ်နဲ့ရှွတ်ပြော့ပြော့ပိတ်ကြတာဖတ်ကမဖတ်ကနဲ့ပြတ်သွားအဲ့ဒီလိုပဲဘောဖောက်တယ်နော်ဖောက်တယ်ပိတ်ကြတော့နော်ပိတ်နေဖောက်နေပိတ်နေအန်ကိုက်အန်ကိုက်ကြချိန်သားကိုက်စိတ်အားစိုက်စိတ်အားစိုက်ချိန်သားကိုက်ဒီလိုဆိုချွေတော်ဝန်ဆရာတော်ဖရာရဲ့ဩဟာရလေးကြော်ဝဇေယဆိုင်ချိန်သားကိုက်ပြစုံမှန်တဲ့တဲ့ အဲ့လိုစိတ်အားစိုက်ချိန်သားကိုက်ပစ္စုပန်တဲ့တယ်အာယုန်နဲ့မတ်စိတထက်တဲ့တထက်တဲ့တထက်တဲ့ကြာရောယဟောင်းတွေညာဆိုင်ထားပါပစ္စုပန်တဲ့တဲ့အာယုန်နဲ့မတ်စိတထက်တဲ့တထက်တဲ့မိကနေမိကနေဖြစ်သွားရင်ဘာတွေထင်ရှားလာမထင်လဲသဘောတွေအေးသဘောတွေကိုကိုယ်နဲ့ဥထားလာတော့ဗျာရောယူဆယ်နဲ့ဆယ်ငါးနဲ့မပါဘူးလို့ကသဘောတွေသဘောတွေဘာတွေပါလဲ အာသဘောတွေဆိုတာရုပ်တံတွေပဲဗျသဘောဆိုတာအကောင်းတယ်မရှိဘူးပြည့်ညက်တယ်ဒါအကောင်းတယ်ရှိတာပိုက်ပြီးလို့တင်မာကြီးလို့လက်လို့ခြေတော့ပြည့်ညက်တယ်ဟိုလှုပ်ရှားတဲ့သဘောကောင်းတယ်မရှိဘူးဝိုင်းနေတော့မရှိဘူးလှုပ်ရှားတဲ့သဘောမှတ်သိတဲ့သဘောသဘောသဘောတွေကမှတ်ရှုခံကလည်းသဘောမှတ်တာကလည်းသဘောငါမှတ်တာမဟုတ်တော့ဒီလိုဆိုမှတ်သိ နေတာကိုတင်ညာကိုငါလို့ငါမှတ်တယ်အစာပိုင်းရဘာဘာကိုမှတ်တယ်လဲဘိုက်ကြီးကိုမှတ်တယ်ငါဘိုက်ကြီးပေါ့ငါဘိုက်ကြီးငါမှတ်တယ်မှတ်တာငါမှတ်တယ်ငါမှတ်လို့သိကောင်းတာပဲငါမှတ်လို့မကောင်းငါကြီးပဲပြောတာကတော့ပြည့်မရှိပါဘူးတကယ်ပဲထင်လို့ရှိရင်အဲတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိပဲငါပြုတ်အောင်တည်ငါပေါ့ဗျာတည်ငါတည်ငါပြုတ်မှနောက်ခတ်ကြကြဝိခံမနာနောက်မှသမုတ်စီရအပြည့်ပြတ်ပြုတ် အရှိအတိတတိနော်ယောဂီအရှိတရားကိုတရားနာသောအဖြစ်နဲ့သိဘုဘကိုကြံစီသောအဖြစ်စေတမြတ်ညာအဖြစ်နဲ့သိအာသာယုတ်တိနေနေပဲတော့ကြောင့်မင်းများဆိုတာပြောပဲရှိတာဘိုက်တို့တင်မလို့ဆိုတာပြောဒီပဲဟိညတ်တွေပဲနာယိတာတကြီးလေးပါယုတ်တရားအဲ့ဒါကိုသိနေနေတာနန္တရားပဲသာသနာရဉ္ဉာဏ်ပညာ အာသနာတော်ကြီးတဲ့ကျုံရယုနာယတိတရားကိုသိအောင်သူကဘုဝါဒနာဘာသာကမ္မထာတွေပါလို့အလုံးနဲ့မဆိုတော့ဘူးနိုင်ငံဘုရားအရင်ရတိုင်းမကောင်းတာဘာဖြစ်လို့လဲဆိုတော့ချိန်မျိုးတင်နိုင်တယ်လေတော်ကြီးဘာတော့ညီမတာတာပဲညီလိုချက်ကြီးတွေကတော့အကြီးကျယ်ပဲနေလုံးလုံးဘုံမြစ်ဖို့တောင်းလုံးရှိတယ်ကိုကကြမ်းမရေမကောင်းဘူးပြတ်ဆိုသေးရော ရုပ်တဏ္ဍာနေတော်မှကြာကြာနာမသိလိုက်ရပဲလို့သိရတာမနာဘူးတော့ဗျာသာသနာ့ဘဝမှာလည်းစံတရားတွေရှိတာဒေဝိလယသေကြီးတို့အာလာရဥဒကမြတ်စွာဘုရားရှုံးကြီးရှုံးတာပဲရှုံးကြီးရှုံးတာရုပ်တဏ္ဍာနေကြောင်းနေကျိုးပြီးမြတ်စွာဘုရားတရားနာလိုက်ချက်ချင်းကိုမညာပုံညာရမြတ်စွာဘုရားပွင့်တော်မူတော့သူတို့ကဘောလုံးပြန်တော်မူညာရဖို့ရပစ်ရှိပါးတွေရောက်အတုပပုံတွေရောက်အဲတို့သူကလည်းပဲ အာဝိပဿနာလုပ်မယ်လို့ယူရထားပြီလေဝိပဿနာမလုပ်ခင်မသိဘူးပြောနိုင်မှာဓမ္မဒိဋ္ဌံပြောနေတယ်ဘုမှထိကြိုက်ပြောတာမဟုတ်ဒီရချက်ကတော့ကောင်းတာပါဝိပဿနာလုပ်မယ်လုပ်ကိုလုပ်မယ်ဟုတ်ပါတယ်ကောင်းပါတယ်ဝိပဿနာကိုထားလိုက်ပါဦးဗျာဒါကတော့မှလှူမယ်ဆိုရင်မလူပြန်သေသွားတာလည်းမရှိဘူးလားအဲအဲ့ဒါကဘာနဲ့တဝမ်း ကိုဘေးနားမှာအများကြီးဒါလည်းရှင်ပြုမယ်စုတော်စုဆောင်ရှင်ပြုရတယ်ဦးသေးရောအာဆုံးကျွေးမယ်စုဆောင်တယ်ဆုံးမကျွေးရတယ်ဦးသေးရောကဲအခုသေးတာတွေအခုယောဂကြီးနဲ့သေးတာတွေမရှိဘူးလားယောဂီအဲ့တော့ဝိပဿနာတစ်လုံးမှမသိဘဲနဲ့သေသွားရင်မနာဘူးလားဗျာအေးဒါကြောင့်မလို့ဘာဥစားပေးတဲ့ဝိပဿနာဥစားပေးတဲ့တရားတော်ရပြောတာ ဒါပဲနဲ့ကိုယ်သဘောနဲ့ကိုယ်ပေါ့ဗျာကြောက်လေကြောက်ဝါသနာချင်းမတူဟုတ်တယ်မလားအေးဒါတော့သူများကိုမပြောလို့အဲတရားသဘောအရာမြတ်စွာဘုရားတတ်တိတုံမှာဟောတာပြီးလားအဲ့ဒါတွေကိုပယ်လို့ဖို့ငြိမ့်တတ်ဖို့တဲ့သက္ကာယတေတိကိုပယ်ဖို့အရေးကြီးတယ်လို့ဘုရားကိုယ်တိုင်ဟောထားတာမလားဘုရားကိုယ်တိုင်ဟောထားတာဗျာတာမန်လူတွေဟောထားတာမဟုတ်တတ္တယဝိယဩမထောတရားမနောမတ္တကေ တက္ကရာဒိဋ္ဌိပဟာနာယသတောပိက္ခုပြိပ္ပစေဆိုရိဒါတွေမှာဟောနေတာဒါသီလိဒါတွေဒီမှာလာသူသေဥပြီးတော့အဲ့ဒါတွေအရေးကြီးတယ်အဲ့ဒါတွေကိုပယ်ဖို့တတ်ဖို့တွေအရေးကြီးတယ်ချိန်မျိုးနေနိုင်လို့လေတရားနာပဲလို့ယူရထားတယ်မနာပဲနဲ့သေသွားတာတွေမရှိဘူးလားသာသနာပြုမယ်ရဟန်းဝတ်ပဲလို့ယူရထားတယ်မဝိရတဲ့သေသွားတာတွေမရှိဘူးလား ဝိပဿနာတရားအားမလို့အားမနဲ့သေသွားရင်အမတမနာဘူးလားဗျအဲ့ဒါအားမလို့ဘာမှအကြီးအကျယ်နိနာနေတရားတွေခက်ခဲခဲဖို့ပေါ်ရပေါ်ရမှတ်ဝိပဿနာဖြစ်တယ်အစာပိုင်းပေါ့ဗျာနောက်ပိုင်းကျတော့စူးစိုက်တိုက်မှတ်တာတို့တဏှိခန္ဓာတို့နောက်ပိုင်းလာတာပေါ်ရပေါ်ရရှုမှတ်တာခေါ်ပါဝိပဿနာရိုးရိုးလေးပဲအဲ့ဒါကိုအဓိကရုံရုံကြီးကြီးနဲ့ဇွဲရှိဖို့ မယုံဘူးတိုက်ရဲ့ပြည့်ညက်ကြီးပဲဘာမှမလုပ်ရသေးဘူးအဲ့ဒါဘာမှမလုပ်ရလို့ပြောပဲတကယ်တော့မလုပ်ဘူးလို့ဟူဆက်ဆက်ဒီဆက်ဆက်ရှောင်းလို့တေချာလည်းမလုပ်အဲ့ဒါပေါ်ရပေါ်ရလူပေးလေကြီးကျယ်စာမတတ်တော်လဲအားထုတ်လို့ရတဲ့နီလန်းတွေဆရာတော်ဘုရားကြီးတွေကညွှန်ကြားတာသူတို့ကိုယ်တိုင်စာအကြီးကျယ်တတ်တော်လဲပဲဝိနည်းတတ္တဝါတွေပေါ့ဗျာတာနဲ့မယားနဲ့ရှိဝါရေးတွေဘာလို့နဲ့ရှုပ်ချက်ကတ် အဲစာရီကောင်းကောင်းမကြည့်နိုင်လို့ရှိရင်မညာဘူးညာရပါသေးဆိုတဲ့စေတနာနဲ့မြန်မာလို့သင်ကြားပေးထားတာမလားတို့တို့ကတော့ဘုရားတဆူပဲဒီနည်းလမ်းဒီလိုတို့အာထုတ်တဲ့အခါမှာအာထုတ်နိုင်တယ်အာထုတ်နိုင်လျောက်သဘောပေါက်တယ်နိဗ္ဗာန်ဆိုပါဠိတော်နဲ့ကြည့်ဘာလို့မှမသိဘူးဘုမနာမလဲတာဟုတ်တယ်မလားအဲနားလဲပြန်တော့လည်းပဲတော်တော်ခက်ခဲခဲတွေပဲ ခက်ခဲနဲ့တဲ့ဥမာသင်္ခါရီပညာတိထပိတောသင်္ခါရီသူအနိစ္စတိအာကာရေနဝိပိဒပတ္တိတိဝိပဿနာပညာတိထပိတောပညာကိုခွာလာ၍သင်္ခါရီသူယုဏဓမ္မသင်္ခါရတရားတို့၌အနိစ္စတိအာကာရေနအနိစ္စဒုက္ခစရှိသောခြင်းရာအဖြစ်ဝိပိဒအထုထုပြပြပတ္တိရှု၏တရားဓမ္မထို့ကြောင့်ဝိပဿနာဝိပဿနာမေဟောကြက်ထားရတော့အများကြီးရတယ် တကယ်ကယ်လို့တဲ့အခါကျဘာလို့ပညာခွာမလို့ဘလို့ခွာအလုံးမပါပဲနဲ့လေမပြောသေးတမားလို့ဆွဲခွာလို့ရတာမဟုတ်ဘူးအလုံးလုံးခွာမှာတော့ရောယူမတ်ပါများရင်ပွာတယ်ရောယူတို့ရဲ့အနန္တကျေးဇူးရှင်ဘာသူဆရာတော်ဘုရားကြီးမှန်းနေတာပဲပညာခွာတယ်ဆိုတာမှန်းနေတာပွာထွက်သွားတာပဲလွန့်ဆွင့်ထွက်သွားပွာယုံတွေကိုလွင့်စင်ဟိုးတိုင်းရောက်စัจ java လာအပြင်အောင်ရောက် ဘာဖြစ်လို့လဲဆိုတော့မှတ်ပါများလာတော့ဘိုက်တွေခါးတွေမမြင်တော့လှုပ်ရှားတဲ့သဘောလေးအမာတဲ့သဘောလေးပြောတဲ့သဘောလေးလှုပ်ရှားတဲ့သဘောလေးမာတဲ့သဘောလေးပြောတဲ့သဘောလေးစိတ်ကူးတဲ့သဘောလေးသိတဲ့သဘောလေးနောက်ရင့်ကျက်လာတဲ့အခါကျတော့ဗျာတကိုယ်လုံးတော့ပျောက်ပါဒါရင့်ကျက်တဲ့ပုံကိုယ်လေးပါရင်ပါမှာတကိုယ်လုံးကိုပျောက်စัจ java လားအကုန်ပျောက်အတိတလုံးနဲ့ကြံသိတယ်သိတယ်သိတယ်သိတယ်တော်တော်လုံးပြန်ပညာရှင်လွင့်စင်ထွက်သွားမိုးရိုးပြည့်စလို့လွင့်သွားတာ ဘာမှစိတ်ပူစရာမလိုဟုတ်လားဆွေးနွေးမှန်ဒီမှန်ဖို့ရေးကြည့်တယ်ရောစိတ်ချလက်ချကြိုးစားကြရတယ်ကျွန်တော်ပြောတာနော်တို့လို့ဆိုတော့ဟစ်မနေနဲ့ဒါကိုကြည့်ကြည့်ပြီးတော့မျိုးမျိုးလုံးရှုနေရတာမဟုတ်မျိုးမျိုးလေးပဲဝရဝရမှပဲအဲ့ဒါမြေမြေဓမ္မအကြာကြာဓမ္မအနန္တဓမ္မဘယ်ဆံမကြည့်နိုင်တယ်လဲသမားကြီးတွေတောင်းလို့လဲသမားတွေဘယ်နဲ့လဲ ဒီဓာတ်တွေ78ပါးတော့ရှောက်ခွဲဘူးဇာတိဟဲ့ဒီသမားကြီးတွေဇာသမားကြီးရှောက်ကြည့်တယ်ချိန်လည်းမရဘူးလုံးလည်းလုံးမရတော့ခုဒီကောက်ထိုင်နေပေါင်းနေပိနေမှလည်းထိုင်နေရှိတယ်မြင်နေမှကြားကြားတယ်မှလမ်းကြောင်းလေးအချောမလို့ကြာရောက်အဲတရားနဲ့ဇွဲနဲ့အရေးကြီးဒီဟာလို့ရမညာဘုရားရမယ်လို့နိမ့်နိကာကယုံကြည်တာမဟုတ်တာလည်းပြောရင်အဲပြောတဲ့လူပဲကြမှာနော်ပြောရင် အဲလမ်းကြောင်းအမှန်ပြောတယ်မှန်ပြောတယ်ပြောတယ်ဆိုတဲ့နိဗ္ဗာန်ရောက်မှာပဲလိုက်တယ်ဆိုတဲ့နိဗ္ဗာန်ရောက်မှာပဲအဲဆရာတော်ဘုရားကြီးတွေဟောဆရာတော်ဘုရားကြီးတွေကိုလည်းမဉ္ဇဉ်ပုံညာရတယ်ရရတင်းတင်းဟောသွားစောင်းဒီထဲမှာအောင်ရေးထားတာမဉ္ဇဉ်ဆိုရတာဒလုံးဖလားသမားဝင်စားတာဒလုံးဝိပဿနာရှုလိကြတယ်ပါလေရှင်းရှင်းလင်းလင်းရေးထားတာကျန်တဲ့ဆရာတော်ဘုရားကြီးတွေသူဟာလည်းသူပေါ့သူနည်းသူဟာလည်းသူပေါင်းကြတာဒါဦးဇင်းတို့ 大项干的好，不项干的难多了。好了，哎，到有你这件的钱呢？我要不要输满六千？哎，输也，哎，对，好。输那个的不得毛病是，对那个来不得毛病，好。输的个盖该多少？哎，输那个的盖啊，他那个套路多厉害，他妈的！ အရှိနဲ့အတိနဲ့ကြိုက်အောင်ဖောက်ကိုပြုတ်နေတာအဲကျေးဇူးတော်ရှင်ရောဆရာတော်ဘုရားကြီးကစိတ်ထိန်ခလုတ်တတိယတတိယစိတ်ထိန်ခလုတ်တို့ကားတွေပါရမီယာတွေသမုကရိယာကြီးမှာထိန်ချုပ်တဲ့ခလုတ်ရှိတယ်အဲအဲ့ဒီလိုပဲစိတ်ကိုထိန်ကြတာတတိပဲတမာတတိပြောတာဟုတ်လားတတိဆိုရိုးရိုးလေးပြောရင်တော့အောင်းမိတယ်အမှတ်ရတယ်ပေါ့ဗျာတတိရတယ်အောင်းမိတယ်အမှတ်ရတယ် ဒါလောကနဲ့မှာသူကဟုတ်ပါတို့ရှုမှတ်တဲ့အခါကျတော့အဲ့ဒါတွေကိုအဓိကတတိစိုက်ပဋ္ဌာနာထားစိုက်ထားတတိပဋ္ဌာနာလေအဲတို့ရိတ်တာမှာနာခဲ့ရတယ်သင်ခဲ့ရတတိစိုက်ပဋ္ဌာနာထားတတိပဋ္ဌာနာစိုက်ထားပေါ်ရပေါ်ရအာယုံပေါ်မှာလေသုတုစိုက်စိုက်သုတုစိုက်တဲ့အပေါ်ရမဟုတ်ဘူးနော်အပေါ်ရနဲ့မရအရင်ကြီးသုစိုက်လို့လည်းမရဘူး မစ္စည်းပါပရိပဒအရင်ကြီးဆုတရင်လည်းတဏှာလည်းဖြစ်သွားမယ်လေတဏှာလည်းဖြစ်သွားရင်သမထယာနိကလို့ဖြစ်သွားသမာဓိတည်ထောင်လို့ဝိပဿနာပြုလို့ဖြစ်တဏှာလည်းလည်းမဟုတ်မတိုင်းမတိုင်းတဏှာတဏှာဆုဆိုင်သို့တော်လည်းတဏှာလည်းမဟုတ်ပေါ်ရပေါ်ရလိုက်ဆုဆိုင်ဟောတဲ့ဗိဓမ္မနေနဲ့မကားစားကြဘူးတဲ့ကြားဘယ်လိုမှမလဲ အဲ့ဒါမှပြီးတော့မျက်စိထဲမှာဟိုတောလိုလိုတောင်လိုလိုတစ်ပင်လိုလိုမြင်တာလည်းမရှိဘူးလားထင်ရှားရင်ပေါ့ဗျာမြင်နေမြင်နေမြင်နေမြင်နေမှလိုက်ပြီးတော့မှပေါင်းတဲ့ပိတ်နဲ့ပြန်မှစတော့သဘောပေါက်နောက်ဥပ္ပကိုအားထုတ်တာတော့ကြားတော့သဘောပေါက်ဩဒါလည်းတက်ကိုပြောင်းနေပါအမုံဝါးလေးတွေကြာမှမဟုတ်ဘူးအဲ့ဒါဟိုညံရင်တဲ့နေရာမှာပြောတာနော်ရှင်ရင်မှန်ရဲ့အနိစ္စသဘောသိတယ် နိစ္စအနိစ္စဆိုရုံနဲ့နိစ္စဘောကြာနာမသိဘူးနိစ္စအနိစ္စဆိုတာအနိစ္စတင်ညာသူလည်းပဲထောက်ပံ့ပေးတာပဲကောင်းတယ်နော်အခုကအနိစ္စအနိစ္စဆိုတာမဟုတ်မြင်မြင်ဓမ္မကြားကြားဓမ္မနန္ဒဓမ္မဆန်းဆာဓမ္မမှတ်တဲ့ခါကျတော့နိစ္စလို့မဆိုပဲနဲ့နိစ္စသဘောတွေသိခုပဲမြင်တယ်ခုပဲကြားတယ်ခုပဲတခါနားတယ်လေခုပဲကြိုက်တယ်ခုပဲစိတ်ခုပဲခုပဲဖောင်းတယ်ခုပဲပိန်ပြန်ပြီဟာစိတ်က လွတ်နေဖို့နေရာမရှိရိုးတည်တည်ကြိုးစားရပေါ့ဗျာမရိုးတည်တဲ့ပုဂ္ဂိုလ်ကတော့ဘလောက်နီလန်းကောင်းတာပေးပေးစိတ်ကူးရင်နေတာပဲရိုးမမရိုးသေးတာဘူးတရားမရိုးသေးတဲ့ပုဂ္ဂိုလ်တွေတရားကိုမထေမဲ့နေလောက်တဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ယောဂီယောဂီတွေထဲမှာရှိတယ်တို့လည်းရိတ်တာမှာတွေ့ခဲ့ရတယ်ဘတို့တော့ဝါကြည့်တာလည်းတွေ့ခဲ့ရတယ်ဘာတော့ပြီးတော့ဘယ်လိုမလဲအဲ့ဒါကိုလုံးချင်တာလုပ်နေတာပဲ ခင်ဗျားလို့တရားထိုင်တဲ့အခါမှာတရုပ်မခွဲဘူးဓမ္မခွဲဘူးဆရာတော်တွေဟောတယ်ဘာဖြစ်လဲဘောပေါ့ခွဲရတာတို့သင်ထားရတာဒါမှပြောရကိုကိုတော်ဝါကြီးတယ်လေကိုမပြောရဘူးရိတ်တရားအဲဘယ်နေရာမှာသွားသိတာလဲဆိုတော့တလာခွဲပြည့်ပြီးဉာဏ်စင်တာတဲ့အခါကျတော့ကိုယောဂီချင်းချင်းပြန်ရတော့မယ်ဆိုတော့နှုတ်ဆက်ပြောဆိုတဲ့ခါဘာလို့များထူးလဲကြားထုတ်ရတာဘာဘာမထူးပါဘူးဒီတိုင်းမှာသွား ထူးတဲ့သူချင်းကြတော့ပြောလို့မကုန်နိုင်ဩဒီလိုကြာသွားတာဒီလိုဝင်စားတာတပြည့်တော်နိုင်ဝဲဒိဋ္ဌံမရတပြည့်တော်တဏှာဒိဋ္ဌံမရတကယ်ဟုတ်တာပဲတကယ်မှန်တာကိုယ်ချင်းချင်းရတဲ့သူချင်းချင်းပြောကြသိပြီတော့ခါဟောဟုတ်ဦးနဲ့တော့စကားနာမည်ဟောတဲ့ပုဂ္ဂိုလ်တရားတော့ဘာသာဆိုတော့ဝတ်တိုင်းမှာသိသွားတကယ်လည်းမထူဘူးပေါ့ဉာဏ်နာတာနာတာပဲဘာမှမထူဘူးထူးထူးခြားခြားတကယ်ရနိုင်တယ်ဒါကိုပြောတာဟုတ်လား အဲ့တော့ဘယ်မှာရှိမှတ်တဲ့အခါကျတော့နိုင်ရတယ်မှလိုက်စိတ်ကူးစိတ်ကူးတယ်မှလိုက်ရိုးရိုးတင်တင်နဲ့တရားကိုကိုယ်ကယူတင်မှတရားအထုပြန်ဆောက်ရှောက်တာဟောရောရိုးရိုးတင်တင်ဆိုတာဆရာတော်ဘုရားညွှန်ကြားတဲ့အတိုင်းဘာမှတတ်တဲ့တရားတွေမကျွမ်းနဲ့ဓာတ်တွေတို့ကြောင့်ကိုယ်ကဘုဟုကြီးပြရှိတာဒါပထဝီပဲဒါအာဘောပဲဓာတ်တွေတော့ပဲဒါဝါယောပဲဒါဝဏဒါကန္နာဝဏကန္နာရတ္တဩဇာအာရှောက်ကလစီတွေပါပွက်အဲ့ဒါကဟိုမှာညဝါဆိုဖို့အတွက်လုံးဝတယ်အဲ့ဒါပရိယတ်တိပါ သူ့ဟာနဲ့သူကောင်းတာပရိယတ္တိတာခုဓမ္မကပေါ်ရမှအဲ့ဒါတွေရှောက်စဉ်းစားပြီးတော့ကောင်းတာပဲညာစက်တိုက်မှတ်လို့ရပါဘူးအိုင်နာတိတာမှတ်လို့ရပါဘူးနောက်တစ်ခါထပ်ပေါ်လာတစ္ဆုတ်ပံပေါ်လာတယ်မှတ်လို့ရပါဘူးအမှတ်လို့မရရင်ပေါ်ရပေါ်ရမမှတ်နိုင်ဘာဝနာမရညာမဖြစ်ဘူးဝိပဿနာညာမဖြစ်ဘူးစိတ်ကူးရလို့မရဘူးနော်ရောအဲပေါ်ရပေါ်ရမှတ်ရဲတဲ့မှတ်တာကတော့ဖောင်းတဲ့ပိန်နဲ့မှတ်တာပဲထိုင်နေထိတယ်မှတ်တာဒါတွေပြင်နေကြိုက်တယ်မှတ်တာ သိတာကြတော့အိစ္ဆဒုက္ခအနတ္တပြီးပြီးပြင်းပြင်းသိတယ်ဒလဆက်ကိုပြောင်းတာဘာကြောင့်ဟိုမှတ်ဘာကြောင့်ဒီမှတ်တော့ကြနာပြန်ပြီအာအနတ္တသဘောတွေကလည်းထင်ရှားရမ်းပဲမလုတ်ခြင်းမလဲဆက်ဆက်ဆက်ဆက်လုတ်ပြန်ပြီခေါင်းမရမ်းခြင်းမလဲခေါင်းတွေကရမ်းပြန်ပြီအဲတခါလေးမြငိုခြင်းလိုလိုဖြစ်လာပြန်ပြီတော့ဒီကိုယ်တိုင်လုတ်နေတာပဲဗျာအဲကာမရာဂတွေကဖြစ်ရပြန်ပြီအမလေးကာမရာဂကိုမုံလို့တရားထိုင်ပါတယ်ကာမရာဂက တခါတည်းရင်နဲ့ရောက်ဗမာရကတည်းဖြစ်ပြပြီးမှအိမ်တော်နဲ့ကြာနေလို့ပဲမလီဖြစ်နေတာရှက်ဖို့တော့ကောင်းတယ်စိတ်တည်းရဲ့ဖောက်ပြန်ကုန်နေလေအဲစိတ်တည်းကဒီလိုဖောက်ပြန်ပါလားကိုယ်တိုင်လုပ်တော့ကိုယ်တိုင်သိတယ်ကိုယ်တိုင်ဝင်သိတာဟုတ်တယ်စိတ်တော်ကြောက်ဖို့ကောင်းတာအဲ့ဒီကာမရာဂစိတ်ဖြစ်နေတော့သေလိုက်ဒါပဲမကြနိုင်ဘူးလားရောအဲဘုန်းကြီးတွေတရေကြီးတွေဖြစ်နေပိတ်တာကြီးတွေဖြစ်နေဘုန်းကြီးလောက်တာတော့ကုသိုလ်ပဲ သူတေကန်ဒီစိတ်မှာလောဘဒေါသတွေများဘူးလားအဲ့ဒါကြောင့်မို့ဖြစ်တာဗောဗျာအဲ့ဒါတွေဖြစ်နေတယ်သူကတော့ရှင်နေกว่าလို့များနေတာပါပဲတေကန်ဒီတော့ပိုဆိုးပေါ့ဩစိတ်တွေရဲ့သဘောကိုသိလာတဲ့အခါကျတော့ယုံရှာဆက်ဆုပ်ကိုယ်စိတ်ကိုကိုယ်စိတ်ကိုပြောတာပါကိုယ်စိတ်အကြောင်းသိသူများအကြောင်းလည်းသိတာဩစိတ်ဟာနည်းနည်းလေးမှလွတ်ထားလို့များ နည်းနည်းလေးလွတ်လိုက်တာနဲ့လောဘဒေါသဝင်တော့လားလောဘဒေါသတိတာတယ်ပေါ့ဗျာလောဘဒေါသဝင်နေဆိုတိတာမတိမတာနဲ့အရင်ဝင်တာကမောဟဝိဇ္ဇာဝိဇ္ဇာလေလွတ်ထိုင်မှလည်းမသိထားထိမှလည်းမသိမာမမသိနာမမသိကံမမသိယာမစိတ်ကူဘာမှမသိတော့သူသိတာစိတ်ကူရင်ကြော်မျောနေတာဟုတ်ဗျာစိတ်ကူရင်တော့မှတော့သူကစားလိုက်ပဲစိတ်ကူရင်ကြော်မျောတွေးကျင်တာရောက်တွေး အဲ့ဒါအဝိဇ္ဇာကနေတော့ကြောက်လောဘဒေါသတွေဖြစ်ဩစိတ်ဟာတော်တော်ကြောက်မှုကောင်းတာမြတ်စွာဘုရားဟောဥဒသိန်းတယောက်ဥတိမယောက်တို့ကဘာမြေကြီးမှာရှိတဲ့မြေမုံတွေလောက်အပယ်ရောက်တယ်ဆိုတာတခါသဘောပေါက်ပါဠိဘာသာတော့မသိဘူးပေါ့ဗျာဘယ်လိုသဘောပေါက်လဲစိတ်လေစိတ်ကများသွားပြီလောဘဒေါသဖြစ်နေမလားယောဂီယောဂီတို့ကိုယ်တိုင်အားထုတ်နေတာပဲဓမ္မတိရတဲ့အချိန်ကနည်းဘူးလား စိတ်ခဏခဏလောဘဒေါသဖြစ်တာအများဘူးလားဒီလောက်လုံနေတာတော့မှဒါကိုကိုယ်တိုင်လုံနေတာလေရောယူဒါကြောင့်လောဘဖြစ်ရပြီဒါကြောင့်ဒေါသဖြစ်ပါပြီဒါကြောင့်မောဟဖြစ်နေအများဖြစ်နေခဏခဏလောဘဖြစ်နေအိတ်တာဖြစ်နေမစ္စတိယဖြစ်လိုက်ဖြစ်ဒီလောက်ရှုမှတ်နေတဲ့ဂျာတွေအောင်တစ်ခါတည်းဖောက်ပြန်နေစိတ်တွေကမျိုးမျိုးအဲ့ဒါမလို့ဩမြတ်စွာဘုရားဟောတာဟုတ်တာပဲဘယ်စာအုပ်မှာပါဠိတော်ဘယ်အပိုက်ပါလို့မပြောတာဘူး ဘုရားဟောတာဟုတ်တယ်ဆိုတော့ပိုင်ပိုင်နဲ့နဲ့ပြောရတယ်။ဘာဖြစ်လို့လဲစိတ်ကကောင်းမှာမကောင်းဘူး။များသောအားဖြင့်လေအဲတော့ဖြစ်လဲဒေါသဖြစ်လဲဩဒါအဲကြောင့်ဘာလို့ပြန်လဲပေကြထိုင်တယ်။စိတ်မဆုံးမရဲ့လေ။အဲစိတ်မဆုံးမရဲ့ကြာနိုင်တယ်ဗျာ။ကြာနိုင်တယ်ပြောနေတော့ငါเจ้าငါเจ้าပြောတယ်ငါเจ้าငါเจ้าသာထားလိုက်ပါ။လောဘဒေါသတွေခဏခဏဖြစ်တယ်နော်ရောရည်။ အဲ့သဘောတွေဘာလို့သိလာလဲဆိုတော့စိတ်ရှည်ဆွဲတန်တိုင်းကြီးခံလို့ရောရင်အဲ့ဒါလေးကိုမှတ်ထားယုံကြည်နဲ့ကိုမှတ်လာပြီစိတ်ရှည်ပါစေဘယ်နေရာမှာစိတ်ရှည်ရမလဲဆိုတော့ပြောရတော့အသေးစိတ်အမူအရာတွေမှာစိတ်ရှည်ကြတယ်အသေးစိတ်အမူအရာထိုင်တာတို့ထတာတို့သွားတာတို့အဝတ်စားလဲတာတို့ရေချိုးတာတို့အကုန်စိတ်ရှည်ရှည်လေးနဲ့မလွတ်တမ်းမှတ်မယ်တမထဒိဋ္ဌံလို့ မထမှာအဋ္ဌာန်တွေရှိတယ်လေအဲပရိကိုဘစိတ်မယ်ဘုဘပြမထ78ပါးစိတ်မယ်အာ29ပါးစိတ်မယ်အဲသူ့ရတယ်လူသူ့တမထသူအောင်မြင်မှုနဲ့သူပေါ့ဗျာအာတနာကြီးထိုင်မယ်အဋ္ဌာန်အဲတို့အဋ္ဌာန်အဓိကကအတက်နိုင်ဆုံးမလွတ်အောင်မှတ်မယ်အာအဋ္ဌာန်ကြီးတော့နိုင်နဲ့မဆိုင်ဘူးအိတ်မပြောမချင်းအိတ်မပြောမချင်းတက်နိုင်ဆုံးနည်းနည်းမမတော့လွတ်ပါပေါ့ဗျာ အတတ်နိုင်ဆုံးမလွတ်တော့မှတ်မယ်ဟိုဘကိုဒိဋ္ဌိတို့ဟိုတော့မှတ်တာကဆရာသမားကြောက်မှတ်ဆရာသမားကြောက်ရင်တရားရတယ်ဆရာသမားမကြောက်တဲ့သူမရဘူးကျောင်းစာလည်းရှိပါတယ်ကျောင်းစာဆရာသမားကြောက်ရင်စာကျက်တယ်စာရတယ်ဆရာသမားမကြောက်လို့ပြောတော့မကြောက်ဘူးလေအဲတို့လည်းပဲလို့ဆရာသမားကိုကြောက်တယ်အပြစ်ပြောမှလည်းကြောက်တယ်တရားလျှောက်တဲ့အခါမှာလည်းတရားမလျှောက်နိုင်ဘူးကြောက်တယ်ရှက်လဲရှက်တယ်ဟိုမှာတရားနေတိုင်းလျှောက်ရတာဟုတ်အဲ့တော့ကြောက်ပြီးတော့ ဒိဋ္ဌံရတော့မဟုတ်ဘူးကြောက်ဘူးတော့အိတ်မပြောင်းမချင်းမှတ်မယ်ဆိုလို့ခါရဲရတော့မှတ်တော့ရတော့မှတ်တော့ခါထူးကြတာပထမတစ်ခေါက်မထူးကြဘူးဟာနောက်တစ်ခေါက်ကြထူးကြနောက်တစ်ခေါက်တစ်ခေါက်ကြတော့ပုံထူးကြခဏခဏဝဲနေတာဟုတ်အဲ့ဒါအဲ့ဒါမျိုးရောရတို့တရားဆိုတာလင်းမဲ့လေးဖို့မရသေးသမျှထူးကြတာဓမ္မတဘောတော့မပြောနဲ့လင်းမဲ့လေးဖို့မရသေးသမျှတာဝန်ရှိသေးတယ်ဆက်ကြတာ အဲတပတ်တခုမှမရသေးဘူးဆိုကိုမကြိုးစားတယ်ဘူးလားအေးကိုကြိုးစားတယ်အဲ့တော့အရှိနဲ့အတိနဲ့ကြိုက်အောင်တတိယဆောင်ကတတိစိုက်ပဋ္ဌာနာထားဒီခန္ဓာကိုယ်ကြီးဟာတကယ်တကယ်တရားသဘောပြောရင်ပေါ့ဗျာတို့တစ်ဖက်ကပြောရင်တော့တရားကိုယ်ကြီးဟာအတုပါကြီးပေါ့ဒုက္ခတော့ဒုက္ခကြီးပေါ့ဒါလည်းမှန်တာပဲအဲ့ဒီအတုပါတွေဒုက္ခတွေ သိအောင်ဆောင်ရွက်ပေးတာဒီခန္ဓာကိုယ်ကြီးပဲဒီခန္ဓာကိုယ်ကြီးကဓမ္မတိုက်ပဲတိုက်ထဲမှာဥစ္စာပစ္စည်းတွေရှိတယ်မလားအဲဒီခန္ဓာကိုယ်ထဲမှာလည်းပဲဒီခန္ဓာကိုယ်တုံးချတာရဝိပဿနာဉာဏ်မဲ့ဉာဏ်ပုံရဒီခန္ဓာကိုယ်ကပေးတာတရားရှာခန္ဓာမှာမလားရောခန္ဓာနဲ့နိဗ္ဗာန်နဲ့ကတ်တယ်ခန္ဓာကိုမမြင်လို့နိဗ္ဗာန်ကိုမမြင်တာခန္ဓာကိုမြင်ရင်နိဗ္ဗာန်မြင်တော့ခန္ဓာဆိုတာသဘောပဲရောရေတို့ ဟောင်းကားခြေလက်တွေဟုတ်နေတဲ့ဟောင်းကားခြေလက်ကပြည့်တဲ့သဘောသဘောဟောက်ပြန်တဲ့သဘောနဲ့သိတဲ့သဘောဟောက်ပြန်တဲ့သဘောသိတဲ့သဘောရှုအမှတ်ပါများလာတော့သဘောပေါက်တော့ကိုတကိုတကိုလုံးဟာသဘောပဲမာတဲ့သဘောပြောတဲ့သဘောပူတဲ့သဘောအေးတဲ့သဘောလှုပ်ရှားတဲ့သဘောဟောအဲ့ဒါတို့သွားသွားသိနေတဲ့သဘောဟောက်ပြန်တဲ့သဘောနဲ့သိတဲ့သဘောနဲ့အဲ့ဒါတွေဘာဖြစ်လဲမှတ်တိုင်းမှတ်တိုင်းမှတ်တိုင်းမှတ်တိုင်းပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်သွားတယ်မလားယောဂီ တို့ရှုမှတ်တယ်ဆိုတာဥတီချက်ကအဖြစ်ကိုမြင်အောင်ရှုမှတ်တာရောအဖြစ်အဖြစ်အပြက်မဟုတ်သေးဘူးနော်ရည်ရွယ်ချက်ကတော့အပြက်မြန်အောင်နိဗ္ဗာန်ရအောင်လုပ်တာပေါ့ဒါပေမဲ့တို့အခုလောလောဆယ်ရှုမှတ်နေတာဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းမလွတ်တမ်းမှဖြစ်တာပေါ်တာပေါ့ဗျာဖောင်းလာလိုက်ငပိန်သွားလိုက်နာလိုက်ကိုက်လိုက်ရားလိုက်အောင်းလိုက်နာလိုက်ကိုက်လိုက်ရားလိုက်အောင်းလိုက်တော့စိတ်ကူးလိုက်တော့ကြောင့်ဝင်းနေလိုက်တော့ကြောင့်ဝန်းသာလိုက် ဟာအမျိုးမျိုးဖြစ်နေတာပဲနော်အဲ့ဒါအဖြစ်တယ်မလားရောရီတို့အဲ့ဒီအဖြစ်တွေကိုမိအောင်မှားတယ်ရောအဲ့ဒီဖြစ်လာတဲ့တတိတတိတတိယေရှုရဲ့ဆုံးလို့ဆရာတော်ပြထိတိတတိရောမလားအဲထိတိတတိဆိုတော့ပဲတော်လည်းပဲပေါ်တတိပဲပေါ်လာတတိထားပေါ်လာတတိထားဒါဟိုဒေသဆိုင်ဆရာတော်ပေါ်တိနိဗ္ဗာန်တိအတူတူပဲပတ်ဆုံးတာပဲထိတိတတိ ဘော်တိုင်းဘော်တိုင်းတတိထားတဲ့ခါကျတော့တတိထားဆိုတာတတိလေးကထားတို့လည်းမဟုတ်ဘူးရောရောကြီးအဲ့ဒါကဝါရင့်ဆရာကြီးတွေဝါ90ကျော်60ကျော်80ကျော်တွေရင့်ကျက်နေပြီမက်တွေဖိုလီလည်းရရင်ရတို့ကတော့ဒါလေးကထားရတို့ကအဲ့လိုမရဘူးနော်ရောကြီးအဲသူများပြောတာလေးတော့မေ့ပလိုက်တယ်မှတ်မှတ်တာကိုကြိုးကြိုးစားစားမှတ်ကတ်ထားလို့နေနဲ့မှတ်ရမယ်နော်ရောကြီးအဲဘောရင်မှတ်အဲ့ဒါပြင်းပြင်းနဲ့ရှားကြတယ်နိုင်တာလေအဲ့ဒါတတိကပိတာဖြစ်မသွားဘူးလား အဲသတိလက္ခဏာဆိုရင်ပေါ့သွားတယ်ယော့သွားတယ်နော်အဲဝါရဲဆရာတော်ကြီးတို့မပြောလို့ကိုယ်တဲ့ဝါရဲနဲ့ပုံပုံတွေသူကသူဘလို့သူကသူသိပြီးသားတယ်ဟဟလားသူကအခုဒုက္ခသာပုံပုံတွေကတင်းတင်းရင်းရင်းရှုမှမှတန်ခါတော့ကြတာနော်ယောကြီးအဲနာနာတကြိုက်ကြတဲ့စိတ်ကူးစိတ်ကူးတဲ့မြင်းမြင်းနဲ့အဲစိတ်ကမှအံ့ဩရင်လည်းပဲအံ့ဩတယ်အံ့ဩတယ်ဘာဖြစ်လို့ဒလဇတ်မှတ်နေရလဲဆိုပြောင်းပြောင်းနေတာလေသိရမှတ်ရင်းနဲ့သိလာတာပဲလေ ဟိုအမဘယ်ဟိုအမဘယ်ဟိုအမဘယ်စိတ်မှဘယ်ရုပ်မှဘယ်တနာဘယ်တနာကြိုက်တယ်လीကြောင်ကြောင်နေဘယ်သူမှမပြောတော့လည်းပဲညာထဲမှာသဘောပေါက်မလားဟုတ်လားပေါက်လာတယ်ပေါက်အောင်လည်းပဲသလုံးသွင်းရဩဘယ်မှမမြဲပါလားပြောင်းလဲနေပါတော်ပြီတစ်ခေါက်တစ်ခေါက်လောက်နှလုံးသွင်းတော်ပြီလောက်တာဆက်လို့အများကြီးရှောက်စိတ်ကူးရင်စိတ်ညာများဖြစ်သွားမယ်နော်အဲတစ်ချက်တစ်ချက်လောက်ဝင်ဥတည်ပေးလိုက်ဩဒါလည်းပြောင်းနေပါလား ရေစက်ပြက်နေပါလားဘယ်မှမမြဲပါလားတော်ပြီစက်မဒီဓမ္မကြာကြာဓမ္မဆက်ကူဆက်ကူဓမ္မအဲ့တော့တခါတည်းညံထဲမှာထင်ရှားလာမှတ်နေရတာနားမမနာတကယ်မှတ်ရင်လေရောတကယ်မှတ်ရင်ရှိပါမရှိဘူးကွာကောပြင်းတယ်လို့နားမှာပဲနားလို့ရမှတ်နေရတာပဲထိုင်နေတိတယ်ထိုင်နေတိတယ်မှတ်ကောင်းပါလေကောင်းလေကောင်းလေကောင်းလေဝန်သားလေဝန်သားလေဝန်သားလေချမ်းသာလေချမ်းသာတော့ထိုင်နေတိတယ်မှတ်နေရတာပဲ အိပ်ပြောတဲ့အချိန်ပဲကြာဟုတ်တော့မလားမှန်ရင်မှန်ရင်အံ့ဩစရာအံ့ဩစရာတွေထူးဆန်းနေတွေ့တွေ့တွေ့တွေ့အံ့ဩစရာတွေထူးဆန်းနေလက်တွေသေးတွေတွေ့တာတော့တာမဟုတ်ဘူးခန္ဓာကိုယ်ကြီးရဲ့အံ့ဩစရာတွေလေဉာဏ်အနုပိုင်းမှာကိုတွေ့ပါတယ်ဗျာဉာဏ်အရင်ပိုင်းမဟုတ်ပါဘူးဉာဏ်အနုပိုင်းလေးမှာခဏကြီးပွာလာတာတက်ကရောင်းလို့ရှည်ရှည်လေးဖြစ်နေတာတို့ဓာတ်လေကားပေါ်တက်စီးနေတာတို့အာခါရနဲ့လေအကြီးပေါ်မှာ လမ်းလျှောက်နေရတာတို့ဒါကောင်းကင်ဘုံဇန်နဲ့ကြွသွားသလိုဖြစ်တာတို့ဒါတွေသမာဓိရလာရင်ခဏခဏမတွေ့ရဘူးလားအဲတကယ်ရင့်ကြက်လာတကယ်တွေ့တာပဲဒါတွေကိုမမောဖို့မဟုတ်ဘူးတော့အဲ့ဒါတွေဘာလို့ပြန်အဲမှတ်ပြန်ဒါတွေလည်းပဲမမြဲဘူးအကုန်ပြတ်တာပဲဒါပဲနဲ့လို့တကယ်လို့လို့ရင်ဒါတွေတွေ့ရတယ်အမှတ်ဆက်ရလေဩဝိပဿနာလည်းထူးကြတယ်သမထမှာထူးကြတာမဟုတ်ဝိပဿနာလည်းထူးကြတယ် ဝိပဿနာဇာဝိပဿနာဇာဆိုတော့ဘာသာလောက်ပါပဲဇာတော့တော့ဒီလောက်ကြည့်ဘယ်ဟုတ်မလဲတကယ်မှားကောင်းလာတော့လေအဲတကယ်မှားကောင်းလာတော့အရူပဇံမျိုးကိုဖြစ်တယ်အရူပဇံရတော့မဟုတ်ဘူးနော်အရူပဇံသဘောမျိုးအောင်ပြောတာမှားကောင်းလာတဲ့ခါတိတယ်တိတယ်တိတယ်တိတယ်ဆိုကောင်းဝင်ပြီးရဟောကောင်းဝင်နဲ့ရှောက်သွားတယ်အဖြစ်သေးလဲနောက်ကျိုးစားရင်ဖြစ်မယ်နော်ရောရီတို့ အာဂတာနိစ္စယတနာဆိုသိစိတ်ကလေးတစ်လုံးနဲ့ကြံတယ်သိတယ်သိတယ်သိတယ်ဘေးနာထိုင်းနေတဲ့ပုံကူကအကုန်ပြောက်ဘာမှမရှိတော့ဘူးဘုဘုန်းကြီးမရောက်ကြမ်းမလည်းမသိတော့ဘူးသိတာလေးပဲရှိဟောအဲဒါတော့ဘုရားပြောတယ်ဟောနောက်ကြတော့ဇုံလုံးခါရနဲ့ဇုံတစ်ခုမှမရှိတယ်လို့လို့ရှိတယ်လို့လို့မရှိတယ်လို့အရူပဇန်သဘောမျိုးတွေပြောတာဟဟလားအဲဘာလို့မှဆက်ကလေးလို့တေးမွေးနေ ဟောနောက်တရားပုံပြီးရင်းကျက်သွားတဲ့အခါကျတော့တိမ်ကိုတိမ်လိုက်တည်တယ်ဝင်သွားလိုက်ဟိုကောင်းငင်မှာဒီပြန်နေသွားတော့ကောင်းငင်နဲ့ဝင်သွားလိုက်ပြန်ထွက်လာလိုက်တော့ကြောင့်ဝင်သွားလိုက်ဒိန်အောင်နေတဲ့ကိုလေဒိန်အောင်နေတဲ့ကိုလေပြန်ကြီးဝင်သွားတော့ပျောက်သွားအောင်နောက်တော့လည်းကျတော့ပြန်ထွက်လာတော့ကြပြန်ဝင်သွားပြန်အသိစိတ်ကလေးကိုပြောနေတာမညာဘုံညာမရောက်သေးဘူးလားဇန်သဘောတွေပြောနေတာသိတယ်လို့ အဲ့ဒီလေပျောက်သွားတယ်အတိပဲပျောက်ပြီးတော့မညံပုံညံပဲရသွားတယ်ဟောခုလည်းပြန်သိလာတယ်ဒါကြပျောက်သွားပြန်တယ်ဒါကြပြန်သိလာပြန်ပြီနေဝတဉာဏတဉာဏသဘောမျိုးပြောတာဟလားအဲအဲ့ဒါတွေထားပါတော့အဲ့ဒါတွေကြာကြာများရရှုမှတ်နိုင်ဖို့အရေးကြီးတယ်ဟလားရှုမှတ်လို့အားတွေကောင်းလာတဲ့အခါကျတော့မှတ်ရတာအားမရမတင်းတိမ်နဲ့အမှတ်ကိုအမှတ်ပြီးတော့ကျန်ကျန်နာကိုကြိုက်တာလေးစားလို့ရှိရင် စိတ်ထဲမှာသဘောမကျဘူးလားအဲအဲ့ဒီလိုပဲတရားမှတ်လို့မတိုင်းမတိုင်းကမိတယ်ကြောက်ကြတာလို့စိုးရင်ရတာလို့ကြောက်เสียရတော့ဒါတွေမရှိတော့ဟုတ်ပဲအောက်ညံနေတော့ကြောက်ရလန့်ရတယ်ပဲလေးပါကြမှာကြောက်တာလို့အဲငရဲရောက်မှာကြောက်တာလို့တေပါလို့ချင်းပဲကြမှာကြောက်တာလို့ဘယညာတို့အာရိနဝညာတို့ဟောဒီဖေးဖေးသင်္ခါရုပ္ပကသဘောဖြစ်လာတော့ ဘောရဏမှတ်တာလဲဘောရဏမှတ်တာလဲတိယုံတိယုံတိယုံတိယုံတိယုံတိယုံလေးပဲမျောတာတို့ကြောက်တာတို့အဲ့ဒါတွေตายတာတို့ကြောက်တာတို့အဲ့ဒါတွေကင်းစင်ပြီးတော့အတိလေးပဲတတ်တတ်စင်နေလေးဖြစ်ကြာကြီးနဲ့ခံလို့ရအဲ့လိုလေးဖြစ်လာတဲ့အခါတရားအရာသာတွေသိလာတယ်တတိရှင်တွေမယောင်ရဲညယောဂီအားတရားတိုးတဲ့ တတိယထင်လင်းအိရှင်သာတို့ငိုင်ကြီးတာတို့အဲအရင်မောရသလိုဖြစ်တာတော့မလားတော့တတိယအမြဲတမ်းသွားရလာလာနေတာဆိုင်နာစားတာတောက်တာတတိယတခါတည်းအကုန်လုံးရှုပိတာမှတ်ပြီးတာရှုပိတာမှတ်ပြီးတာစကားပြောနေတဲ့ပုံကိုယ်တွေတရားအလုံးမလုပ်တဲ့ပုံကိုယ်တွေရင်ထဲမှာနားသလိုပဲဟောအချိန်တွေဖြုံးတယ်နှမျိုးကိုပေါင်းလိုက်တာသူတို့တော့သွားမပြောရဘူးလေ အဲကိုယ်စိတ်ထဲမှာကိုယ်ကတရားမှတ်လို့ကောင်းနေတာဟုတ်ဒါပဲလေသူတို့ပြောတော့လေနားမထားနိုင်သူတို့လည်းမပြောနိုင်ဒါပဲလေဩသတ္တဝါတွေအပေကြတာဒါကြောင့်တရားမှမယူသင်မလေးစားတာတရားကဒေါင်ကလည်းခောက်တော်မှာဟုတ်ပဲခါပြီးထားဒေါင်ကလည်းမခောက်ခင်မှာတကားပြန်တော့ဤရင်ဖြစ်တာဘူးလားဖြစ်တယ်ဖြစ်တယ်ဒေါင်ကလည်းခောက်တော်မှာအမိရွာတာ အဲချိန်ပြီးအောင်ပေါ့အဲ့ဒေါင်ကနဲ့မဖောက်ခင်မှာမှတ်နေရတရားတို့တရားမြတ်ရတယ်ဆိုတာအချိန်ပြည့်လို့ပြင်မှာရတာနော်အဲသူ့အချိန်လေးနဲ့ဝိจิตတန်းကြီးထိုင်လို့မရဘူးတော့တော့အထိုင်လျောက်တော့ရမှာပေါ့ဘုရားဘုရားတို့ဘာတို့ဘင်္ဂရောက်ပဲရမဲ့လည်းဘုရားရဖို့လည်းမဲ့လည်းဘုရားရဖို့ကဒလဇက်ကိုနားတဲ့အချိန်လည်းပဲလူသာနားတာစိတ်ကမနာဘူးပြန်လာအဆောင်နဲ့ရောက်လဲမှတ်တယ်ဟိုကယူလဲယူလဲတရားယူလဲထိုင်ရင်လဲထိုင်တယ် ဟုတ်တရားဓမ္မဓမ္မယုံထဲမှာထိုင်တယ်လို့မိနေတာအပြင်ရောက်လဲမိနေတာပေါင်းပေါင်းညင်တဲ့ကိုယ်နဲ့ဓာတ်ကြီးဖြစ်ပြောသူပြောရင်လည်းပြောဟိုကလို့လို့ဟိုကလည်းပြောကြအခုကမိနေမှာမှလို့ကောင်းလောက်တာတော့ရေချိုးတာတော့ဘာလို့ဆရာရှိတာလောက်တာပဲဒါမှလည်းလို့မိနေတာဘာလို့တော့အမကမိနေတာလဲဖဏစီတာဖဏချွတ်တာကိုမိအောင်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးနိယမညံပူညာရတယ်ရဲရဲတင်းတင်းပြောလာရောဟုတ်လားအဲ လူတိုင်းတော့မပြောလို့ပေါ့ဗျာလူတိုင်းဆိုတာအကြောင်းမျိုးမျိုးတွေရှိမှာပေါ့မြတ်စွာဘုရားမှသိဟုတ်လားအဲ့တော့တကယ်ကြိုးစားလို့ရှင်တာမညာဘုညာရနိုင်တဲ့နိလမ်းပဲမှတ်တရားအကုန်ပြီတပတ်ယူလဲယူမှန်းသိတယ်မှတ်ပြီးသားပဲဒီဒီခန္ဓာကိုယ်မှာပဲစိတ်ကရှိအပြင်ကိုလျှောက်ပြီးတော့စကားစစထိုင်ကားစဟိုစိတ်ကူးရင်ဒီစိတ်ကူးရင်စိတ်ကူးရင်ဓာတ်တွေအမတန်နဲ့တယ် စိတ်ကူးကိုရင်မဲ့ကြံနဲ့သိတယ်စိတ်ကူးတော့မယ်ဆိုရင်ဒီစိတ်ဖောက်လာပြီစိတ်ကူးရင်တော့မလို့သိတယ်အရမတ်ချရတာမစိတ်ကူးမရင်တော့အဲခန္ဓာကိုယ်ပါပဲရေတော့ပဲလည်းတော့တယ်သိလာပဲတော့တယ်တော့လည်းတော့တယ်အေးသွားရင်လည်းအေးတယ်အေးတယ်အေးတယ်ဒါလေးတွေဟာတကယ်လို့မှတကယ်သိတာတော့ရောတရားအရတာတကယ်လို့တော့တကယ်တရားအရတမှုပြတ်တယ်အဲ့ဒါတွေသိလာပြီနဲ့ဘာကနှောက်ရှက်လဲဆိုတော့တရား ပြားပြားလိုရတဲ့လိကန်းလိလို့ခေါ်တယ်တဏှာအသေးစားလေးကတောက်ချက်တယ်ဗျာကာမရာဂတဏှာလေးဒီချိန်မှာပါနေမရှိတော့ဘူးနော်ဟိုမက်နဲ့ဖိုးနဲ့ပယ်ထားတာပေါ့ဘူးမှားအားကောင်းလို့မလာတော့ဘူးပြောတာဟုတ်လားဘာလာလဲဆိုတော့ငါဒီတစ်ချိန်ထူးတော့ပါငါဒီတစ်ချိန်ထူးတော့ပါပဲငါဒီတစ်ချိန်တော့ထိုးပြီမညာဖွညာရရကျင်တဲ့စိတ်ကလည်းများတယ်ရမယ်လို့လည်းထင်တယ်မရဘူးတဏတဏလေးဟောရ အဲတဏှာသေးသေးလေးဝင်တာနဲ့ပြတ်တာပဲအဲ့ဒါရမယ်လို့ထင်တယ်ထူမလားမထူပြဘူးတစ်ချိန်ပုံသွားပြန်အတစ်ချိန်ပုံသွားနေ့ရက်သုံးရက်စိတ်ကြကြဒါတော့ကောင်းနေတာကွာမညာပူညာလည်းမရနိုင်ရနိုင်လည်းပဲနောက်ပြီးဆုံးကြတော့ဩတရားသဘောမရရင်လည်းရမရလည်းနေမရလည်းမတတ်တယ်မရလည်းနေတော့ကိုယ့်လိုပဲကိုယ်လို့ စထိုင်တာသာစိတ်အားထက်တာများတယ်ဟလားတို့လားဖြုတ်တဲ့အခါကျတော့သတိထားရတယ်ယောဂီတရားဖြုတ်တယ်ဆိုတာတရားတစ်ချိန်လုံးပြီးသွားပြီပြောလေးချက်တွေပါလေအဲ့ချိန်မှာမလာတော့ဖြုတ်တော့မယ်လေယောဂီယောဂီတို့ညာဆိုင်ထားပါဖြုတ်တော့မယ်ဆိုတော့ဘာမှပြောလင်းညာမရှိတော့တရားတို့တရားမရချင်တာတို့ဘာစိတ်မှမရှိဘာဖြစ်လို့လဲဆိုတော့ဖြုတ်တော့မယ်အခုဖြုတ်ပြီးပြီးပြီလေလာအချောက်ရ ဒီတမာတိတွေကောင်းနေတော့ကိုယ်ရစေတမာတိကောင်းတာကောင်းတာကောင်းပြီမရဘူးကဲမရလည်းလေပြောသူနေကိုလိုကိုလိုမရောကြီးဆိုတာတရားမှတ်ဖို့ပဲထုတ်တော့မယ်ဆိုတော့ပြင်ရတယ်မလားရောကြီးအဲလက်တေချောင်းလေးလျှော့ပြီးပြင်နေပြင်အဲ့ပြင်တာကိုစူးဆိုင်ကလေးကဲဒုက္ခလေးပြင်းနေပြင်းနေပြင်းနေပြင်းနေမှန်းနေပြင်းနေနေဖြတ်စုချုပ်ပါယောဂီတွေယောဂီချုပ်ယောဂီတွေဖြစ်တာကိုပြောပြနေတယ်အဲအဲ့ဒါချုပ်သွားအောင်ဆိုတော့တော့ တစ်နှစ်သုံးလောက်ဆိုတော့ပြန်သိတာဟာထိုးကြလိုက်တာစာထဲမှာတော့ပြစ္ဆုတ်ကဏ္ဍဘယ်ကိရိတာပဲဘယ်ကိတမပဲဘူးအဲ့တော့စာထဲမှာဟုတ်ချင်လို့ဟုတ်မှာဒါစာဟုတ်ဖရာဟုတ်နေတာအဲ့လောက်ဉာဏ်ပညာမရှိတဲ့သူကတော့ဟာတော်တော်ထူးကြတာပဲဒါတော့သိတော်တော်ထူးကြတာခုနကတော့တော်တော်ထူးကြသွားဘလို့ဖြစ်သွားမှမသိတော်တော်ထူးအခုခါတဲ့စိတ်တစ်လူတစ်လူဖြစ်သွားတာတခါတည်းတကောလုံးကိုပေါ့ပါပြီးတခါကြည်လင်ရွှင်လန်းနေတာပဲတခါတည်းလမ်းလျှောက်တာမြေကြီးနဲ့ခြေထောက်နဲ့မထိတူဖြစ်သွား အဲ့ဒါဘာလဲအမှတ်ဆက်လို့နားရောရအဲမျောလင့်တယ်လည်းပထားဘာရတော့မညာရတော့မဉာဏ်သေးသေးမနာနဲ့ဉာဏ်နဲ့စာအုပ်တွေမကြည့်နဲ့ဆိုအဲ့ဒါကိုပြောတာဆရာသမားတွေကကိုယ့်တဲ့နားလဲလို့ကိုယ့်တဲ့တက်လို့ပြောတာအဲ့ဒါနားမထောင်ဘူးသူကသွားကြည့်ဉာဏ်တွေသွားဖတ်ဉာဏ်တွေသွားနားနားထောင်ကိုမရသေးပဲနဲ့နားထောင်ရင်အဲ့ဒါတွေကဆွဲနေတာအဲ့တော့ဒီညာရောက်ဒီညာရောက်ဝေဖန်တယ်ဝေဖန်တာလည်းပဲရှေ့မတက်တော့ မဉ္ဇဏ်ဘုံညာရနိုင်ပါရဲ့သားနဲ့မဉ္ဇဏ်ဘုံညာအထိပ်ပြောက်တော့အလယ်ညာလောက်တွေကိုပြီးသွားအဲဒါမှဆရာသမားတွေကအမျှော်အမြင်ရှိလို့မနာနဲ့ယန္တိလည်းမနာနဲ့ကိုမပြည့်စုံနဲ့အနောက်ပြီးတော့လည်းယန္တိနေခိုးမဖတ်နဲ့ယန္တိနေမစင်းခြင်းနဲ့ကိုကိုလို့ပဲကိုလို့ဆရာတော်ကြီးကကိုလည်းသိလို့ဟောတာလေအဲအဲ့တော့မသိဘူးအဲ့ဒါအဲ့ဒါကိုဉာဏ်ဉာဏ်သိတဲ့သူကိုလည်းသိကြတယ် အဲ့တော့ကျတော့ဩဟုတ်တာပဲဆရာသမားတွေပေါ်တော့ဟုတ်တာနည်းနည်းလေးတဏှာလေးသေးသေးလေးမပြောပါသလောက်လေးတဏှာလေးနိကန်းတိလို့ခေါ်တာတရားကိုတတ်မဲ့တာတရားကိုလိုချင်တာကျွေးတွေမွေးတွေလိုချင်တာမဟုတ်ဘူးနော်တရားလိုချင်တဲ့စိတ်ကလေးရစားဒါလားမင်းကမကြနဲ့မင်းကခွန်ကြောင်မကြနဲ့မင်းကခွန်ကြောင်ကြားသွားတယ်ချိုးရလည်းပဲသိနေတယ်မသိဘူးဆိုအိပ်ပျော်သွားမှာပေါ့တကယ်မင်းကခွန်ကြောင်ကြားရင်မသိဘူးရောရင်သိစိတ်ပါပျောက်သွားတာ သိသိပါပျောက်မှမညာကုန်ညာသိနေတယ်ဆိုတော့မညာကုန်ညာမဟုတ်ဘူးဇန်သဘောပဲရှိသေးတယ်အဲ့ဒါနောက်ပြီးတော့မညာကုန်ညာကြပြန်ပါဗျာခုနကမညာကုန်ညာကြတာမှန်မဲ့လို့ချင်းနိုင်ပြီးတော့ပြန်ပြီးတော့ရောက်ပါသေးဒီတိုင်းမှန်နေနောက်နိုင်ရောရောက်နောက်တနာကြီးဆိုတနာကြီးရရတို့တရားမြရအောင်ပြောနေတယ်အဲဒါမှဒီနေ့ကပေါ်ရပေါ်ရရှုမှတ်တဲ့နေ့ကမညာကုန်ညာရနိုင်တယ်ကြိုးစားလို့ရှိရင်ကြိုးစားတော့ဒီတစ်ခေါက်မှမရတယ်နောက်တစ်ခေါက်ရတယ် ဘယ်ချက်ချင်းကြီးရတာမဟုတ်ဘူးပထမတလကိုရဘာမှမသိဘူးဟောင်းတပိဓမ္မဘာသိလဲမေးဒူးတွေတုံးဘာပြောရပါ့မလဲဟောင်းတပိဓမ္မဟောင်းတပိဓမ္မသိတာပေါ့ဘုရားမပြောရဘူးအဲ့ဒါပဲသိနောက်ကြတော့မှဘောပေါက်လာတာဟဟလားအဲ့တော့ချက်ချင်းကြီးသဘောမပေါက်လဲအာမငယ်လဲဘောရဘောရမှတ်မညာမညာရနိုင်တယ်အရှိတရားဆိုတာသဘောတွေလေအဲ့ဒီအရှိတရားတွေကိုအရှိတိုင်းသိဖို့အတွက်ဘာကူကလဲ အဲတတိကူရတယ်ဆိုတာအဲ့ဒါမှတ်ပါအောင်ပြောတော့မှတ်စေမှတ်စေခြင်းလို့ပြောတာရောတတိလေးကတ်ထားဆုံးတော့မရဘူးနော်အဲမှတ်ပြရတယ်မြင်ဓမ္မကြာကြာဓမ္မဖောင်းဖောင်းဓမ္မဘေဘေဓမ္မနာနာဓမ္မကြိုက်ကြိုက်ဓမ္မရာရာဓမ္မအဲ့လိုမှတော့တတိပါမသွားဘူးလားအဲစူးစိုက်စိုက်မှတ်တော့အဲ့ဒါဝိပဿနာဉာဏ်နဲ့မြန်မြန်ဖြစ်နိုင်တယ်တဲ့ပေါ်တိုင်းမပြတ် တာယရဘိကွေမပမတတမပစ္စာဝိပတိတာရိနောဟုဝဋ္ဌအယံဟောမာကံနုသာသနိတာရဝေနှလုံးပျော်ပြောင်းဟိုသူတော်ကောင်းတို့ဇာယထရှုကြကုန်တော့မှတ်ကြကုန်တော့ပွားများအားထုတ်ကြကုန်တော့မာပမတတမိမိလျော့လျော့ပေါ်ပေါ်ဆသမနေကြကုန်လေပစ္စာခွန်ကောင်းလုံပြီးတော့နောင်ခါကာလ၌ပစ္စာသေးယညောင်းဆောင်လဲလျောင်းရာဖြစ်တော်တော့ ခါကာလတိတာတိနောရှေးရခင်ခါကအာပထုခေယလေခြင်းဟူ၍ရှေးရခင်ခါကမဉ္ဇဏ်ဘုံဉဏ်တို့ရသည့်အထိအာပထုခေယလေခြင်းဟူ၍နှလုံးမသားရခြင်းဒီမှာအဟုဝဓမဖြစ်ကြပါစေကုန်လေအယံဤကဲ့သို့တတိပေးရခြင်းဒီအမာကံသုတုတောမြတ်စွာဘုရားတို့ဤနုသာသတိဆုံးမဖြစ်ပါပေအနုသာသတိလိုဤနှုံးပြထုံပြဖြစ် သုံးမြပတိဆုံးမတော်မူချက်ပါပေ၏